အဲဘုန်းကြီးတို့သင်္นานကိုစာကြအောင်ပေါ့နော်ဒီနေ့2020ခုနှစ်ဇူလိုင်လ18ရက်နေ့တောက်ကြနေ့ထေရဝါဒကမ္ဘာထံလမ်းစဉ် မိုင်16ဒီရှင်ဘကဘုန်းကြီးတို့ကာနုပဒနာနဲ့ပတ်သက်ပြီးပြောလာတယ်ပေါ့အဲဒီကာနုပဒနာနဲ့ပတ်သက်အာနာပါနာပြောတယ်ပေါ့ဗျာအာနာပါနာပြောပြီးနောက်ပိုင်းမှာအာနာပါနာကပ္ပတာထုတ်တဲ့ပုဂ္ဂိုလ်ဟာဇံရအောင်အထုတ်တဲ့နည်းရှိတယ်ဇံရပြီးမှဝိပဿနာပြောင်းတယ်ပေါ့ချို့ကြတယ်လည်းလို့မဟုတ်ဘူး ဇံမရပဲနဲ့အနာဘနာထောက်တယ်ပြီးတော့ဇံမရပဲနဲ့ဝိပဿနာပြောင်းတဲ့နည်းပေါ့အဲ့ဒီအကြောင်းအရာလေးဘုန်းကြီးပညာဝိမု ക്ത ရဟန္တာဆိုတဲ့နာမည်နဲ့ဘုန်းကြီးပြောခဲ့ပါအဲ့ဒီအကြောင်းအရာဒီလေးဆက်ပြောပါအဲ့ဒီမှာကအဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒီ ဘုရားရှင်ဟောသွားတာလေးအချင်းချုပ်ပြန်ပြောပါမယ်အဲဒီပညာဝိမု ക്ത ရဟန္တာဆိုဘုန်းကြီးတို့သူတိမာတုတ်ဆိုတာရှိတယ်ဗျအဲ့ဒါကနိဒာနိဒာနာဝကတန်ရုံမှာပါပါတယ်။သာမဏေအနေနဲ့ပြောရင်340ပေါ့။အဲဒီထဲမှာပါ။ဒါလေးဘုန်းကြီးအချင်းချုပ်ပြန်ပြောပါမယ်။ရသော်ဘုရားဟာဘုန်းကြီးတို့ရာဇကြိုမြို့ဝလူအကြောင်းမှာတည်င်းသုံးနေတဲ့ချိန်ဘုရားရဲ့ ဖះနဲ့ဒေဝီသားတန်ငါတွေဘုံကြီးကြတယ်တခြားဘာသာကြားတွေမှာကျတော့လူမတမ်းမလူနေလာတယ်ပေါ့ဒီတော့သူတို့တွေကလူမတမ်းမလူများလာအောင်ဘယ်လိုလုပ်ကြမလဲစီဝေးတိုင်ပင်ကြတယ်ဗုဒ္ဓတရားတွေခိုးယူပြီးတော့ဒုတရားလို့ဟောမယ်ဆိုတဲ့ဒီလိုဆုံးဖြတ်ချက်ချပြီးတော့သူတို့တွေကဘာသာကောင်းဆောင်တယောက်ကိုဗုဒ္ဓဘာသာထဲမှာတရားခိုးဖို့လွတ်တယ်ပေါ့ဗျာ အဲဒီတရားယူခြင်းနဲ့ဆိုဘာလို့လဲဆိုဒီဗုဒ္ဓဘာသာတွေမှာ ဝင်ပြီးရဟန်းပြုရမှာအဲ့ဒီအချိန်မှာဘုရားနာမှာရှင်အနန္ဒာရှိတယ်ရှင်အနန္ဒာကြီးကတ်တယ်ရှင်အနန္ဒာနေပြီးတော့သူကိုယ်ကဝဲမပေးပဲနဲ့ဘုရားကိုရှောက်တယ်ဘုရားကသူတရားခိုးလာမှသိပေမဲ့လို့ဘာသာကောင်းဆုံးဘာသာကြားကောင်းဆုံးသူတိမာကိုရဟန်းပြုခွင့်ပေးလိုက်ပါရဟန်းပြုခွင့်ရပြီးနောက်ပိုင်းဒီသူတိမာဘုရားတရားတော်ကြီးလေ့လာပါတယ် စံတရားတွေရောမေတရားတွေဖို့တရားတွေရသော်ဘုရားရဲ့တရားတော်တွေမှာအမြင့်ဆုံးကတော့အရတ္တဖို့ပေါ့လေပုံကုန်နေနဲ့ပြောနေတာရဟန္တာပေါ့အဲသူကသိပါတယ်ဘုန်းကြီးတို့ဘုရားရှင် လက်ထက်မှာတော့ဘုန်းကြီးတို့နဲ့မတူတာပါလေဆိုတော့ဝါမဆိုခင်ခုဩဂတ်14ရက်နေ့ဆိုဝါဆိုတော့မှဒီလိုဝါမဆိုရင်ကာလမှာဘုရားကြီးကိုယ်နဲ့သင်တော်တဲ့တရားတွေလျှောက်ထားတောင်းပန်ပြီးတော့တောနဲ့တောင်နဲ့သွားအထောက်ကြ များသောအားဖြင့်အိန္ဒိယမြောက်ပိုင်းပေါ့လေဟိမန္တာ တောင်တန်းမှာတိတ်ဆိတ်တော်ဒီဘက်ကိုသွားကြတာများပါရဟန်းတော်တချို့အားဒီလိုနဲ့ဘုရားကြီးကတရားယူသွားတရားထုတ်တော်ရင်လုံးကြိုးစားထုတ်လိုက်တယ်ဟွာလဲကြွရောသူတို့တွေကရဟန်းနေရဟန်းတာတွေဖြစ်ကုန်တာရတ္တမေရတ္တဖို့တွေရတော့ဟွာကြွလာတဲ့ချိန်မှာဒီတရားရကြောင်းဘုရားထံမှာလာပြီးလျှောက်ထားကြတော့ လျှောက်ထားတော့ဘုနာဘာသာကြောက်ကောင်းတော့သူ့နာမည်သူ့ဒီမှအချိန်မှယဟန်ဖြစ်နေသူကဒီယဟန်တော်တွေဖျားစီသွားလျှောက်တော့နောက်ကနေလိုက်ပြီးနားထောင်ပါသူလိုချင်တာကဒီတရားကိုအချောင်ရတဲ့နေပေါ့ဘုရားစီရောက်တော့ဒီယံဒါရှင်မြများသူတို့ရထားတဲ့တရားများမြတ်စွာဘုရားလျှောက်ထားတယ်ပေါ့လျှောက်ထားပြီးပြန်လာကြပြန်လာတကသူဒီမှာဒီ ယဟနာရှင်မြတ်တီဒီကနေသူကတရားအချောင်ရကျင်တာဘယ်လိုလဲဆိုလက်တွေ့လဲကြားရမယ်နီးလဲရမယ်ဒါကိုချောင်ရဖို့သူစိတ်ကူးတယ်ဟိုရှင်မြတ်တီကဘုရားကိုရှောက်ပြန်တော့ပြန်ထွက်လာတဲ့ချိန်သူကတော့ကနေလိုက်မေးတာရှင်ပြားတို့ရှင်ပြားတို့ဟာမြတ်စွာဘုရားကိုရတ္တဖို့ရာအကြောင်းလျှောက်ထားကြတယ်တကယ်ဘောရတာဟုတ်ရဲ့လားအဲတော့ရဟန်းတော်များ ဖြေပါနဲ့ရဟန်း ဒါရှင်မြတ်များရခဲ့ပါတယ်ဒါဆိုရင်ရှင်ပြားတို့တကူမျိုးမျိုးဖန်ဆင်းနိုင်တဲ့အထူးဒါညာရသလားဒီကတော့ဘိညာဉ်တွေမေးတာပါပဲဘိညာဉ်တွေမေးတယ်ဇန်တွေမေးတယ်ဟိုကဖြေတယ်ငါတို့ကဘာဘိညာဉ်မှမရဘာဇန်မှမရလို့ပြောဒီတော့သူတိမယံကထင်ထားတာကယဟန္တာဆိုရင်ဇံဘိညာဉ်ရရမယ်လို့ဒီလိုထင်မှတ်တာ ဟိုကဇံမရဘူးဘိညာမရဘူးဆိုတော့သူကထမေးတယ်ဒါဆိုရင်ရှင်ဘုရားတို့ကဘယ်လိုပုံကိုယ်တွေလဲယန္တာရှင်မြတ်တဲ့ဘာမိတ်ကြလဲဆိုငါတို့ကပညာဝိမု ക്ത ယန္တော်ပညာဝိမု ക്ത ပုံကိုယ်တွေပါဒီလိုဖြစ်တယ်ပညာဝိမု ക്ത ဆိုတာဘုန်းကြီးတို့ဘာပြောလဲဆိုကိလေသာတွေကိုအသိဉာဏ်ပြတရားထုတ်လို့အသိဉာဏ်တွေရပြီးတော့ဒီအသိဉာဏ်နဲ့ဖယ်ရှားလွတ်မြောက်သွားတဲ့ပုဂ္ဂိုလ်မျိုးပေါ့ သောတာပတ္တိမေရဟင်ထေတိနေဝိသေကိစာပဲတယ်စာရီလိုပေါ့သူညာဆင်းတဲ့သူပေါ့ပယ်သွားတယ်လွတ်မြောက်သွားတယ်ဒီလိုအဖြေပေးပေမဲ့လို့သူဒီကသူဒီမှာ ကိုမတရားမရဘူးတော့နေတရားမရဘူးတော့နားမလည်နိုင်ပြီးတော့ထပ်မေးတယ်အရှင်မြတ်တို့ပညာဝိမု ക്ത ပုဂ္ဂိုလ်တွေဆိုတာကိုတဲ့အကျဲရှင်းပြပေးပါဦးပြီးတော့ရဟန္တာရှင်မြတ်တွေကဗာမိတ်နေဆိုတော့ အရှင်ဘုရားနားလည်းသည်ဖြစ်နားမလည်းသည်ဖြစ်စေတပည့်တို့ကပညာဝိမု ക്ത ပုဂ္ဂိုလ်တွေပါပဲဒီလိုပြောပြီးတော့ထွက်သွားကြသူဒီမှာလည်းပညာဝိမု ക്ത နဲ့ပတ်သက်ပြီးသူကရှင်းရှင်းလင်းလင်းအဖြေမသိအောင်မသိတော့ဘာလို့လဲဆိုမြတ်စွာဘုရားကြီးသွားတယ်သွားပြီးတော့ခုနမေးခဲ့တဲ့အကြောင်းအရာအကုန်လုံးရှောက်ထားပါတယ်ဒီတော့မြတ်စွာဘုရားလည်းဘာဖြေ လေဆိုတော့အဲ့လိုလျှောက်ထားပြန်တော့ပညာဝိမု ക്ത ပုဂ္ဂိုလ်အကြောင်းကိုရှင်းလင်းလင်းဟောကြားဖို့မြတ်စွာဘုရားလျှောက်တော်လို့မြတ်စွာဘုရားဗာမိတ်လဲဆိုတော့သူဒီမှာတရား၌တည်တော့ဝိပဿနာဉာဏ်ဟာရှေးဥစွာဖြစ်တဲ့အရင်ဆုံးဖြစ်တယ်ပေါ့ဗျာနိဗ္ဗာန်ကိုသိမြင်တဲ့မဲ့ဉာဏ်ဒီနောက်မှဖြစ်တယ်အချင်းမိန်လိုက်တယ်ဒါအဲ့လိုမိန်တော့သူမှတရားမရဘူးတော့နားမလဲဘူး မှတ်ထားပါဒီစကားလေးကဘာပြောရလဲဆိုဘုန်းကြီးမဉ္ဇဏ်ဖုန်ညာမရခင်မှာဝိပဿနာဉာဏ်နေဖြစ်တယ်ဗျဒါကိုပြောတယ်တရားထုတ်ပြီဆိုရင်ဒါကြောင့်ခုနစကားလေးကတရားနဲ့တည်သောဝိပဿနာဉာဏ်ကြီးရှေ့ဥစွာဖြစ်တယ်တရားထုတ်ရင်ဝိပဿနာဉာဏ်ကြီးဖြစ်ရမယ်ဖြစ်ပြီးနောက်ပိုင်းမှာဘာလို့အောင်လဲမင်းဝိပဿနာဉာဏ်ကြီးဆင်းဆင်းတက်တက်ပြန်နောက်ပိုင်းမှာမဉ္ဇဏ်ဖုန်ညာရနိဗ္ဗာန်ကိုမြင်တဲ့မဉ္ဇဏ်ဟာ နောက်မှဖြစ်တယ်ဝိပဿနာဉာဏ်ရင်ဖြစ်တယ်ဒီလိုဖြစ်တယ်ဒီတော့အကျေဒီစကားလည်းနားမလဲတော့မြတ်စွာဘုရားကိုမြတ်စွာဘုရားဒီဒီတရားတော်အကျေဟောပေးဖို့ရှောက်တော့မြတ်စွာဘုရားဒါပဲထပ်ပြောတယ်သူဒီမှာသင်နားလဲသည်ဖြစ်စေနားမလဲသည်ဖြစ်စေဝိပဿနာအမှန်စစ်စစ်ကတော့တရားနဲ့တည်တဲ့ဝိပဿနာဉာဏ်အရင်ဆုံးဖြစ်တယ်နိဗ္ဗာန်ကိုမြင်တဲ့မဉဏ်ကနောက်မှဖြစ်တယ်ဒီလိုဖြေလိုက်တော့ ပြီးမှမြတ်စွာဘုရားတခုချင်းတရားတွေဟောပါတယ်ဘယ်လိုဟောလဲဆိုတော့ခန္ဓာ၅ပါးရှိတာပေါ့နော် ယူပခန္ဓာဝိညာဉ်ခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဒီ၅ပါးကိုတခုချင်းမေးပါတယ်ယူပခန္ဓာဆိုရုပ်တရားတွေသူတိမာရအောင်ဗာမေးလဲသူတိမာ ရုပ်တရားတွေဟာမြဲသလားမမြဲဘူးလားဒီလိုမေးပါတယ် အဲတော့ယုတ်တရားတွေဖောက်ပြန်ပြည့်စည်မမြဲတဲ့သဘောတရားတွေသူသိတဲ့အတွက်မမြဲပါရှင်ဗျာအဲမှာဆက်ပေးပါတယ်မမြဲတဲ့ယုတ်တရားဟာဆင်းရဲသလားချမ်းသာသလားအဲတော့သူဒီမှာရံဖြေပါတယ်မမြဲတဲ့ယုတ်တရားဆင်းရဲပါတယ်ဗျာမမြဲစရဖောက်ပြန်နေတဲ့ယုတ်တရားတွေကိုငါဥစ္စာဒါကလောဘတဏှာကိုပြောပါတယ်ငါဒါမာနကိုပြောပါတယ် ငါရတက်ကောင်ဝิญဉ်ကောင်လို့ယူဆမနိုင်မလားမမြဲဆင်းရဲတဲ့ဖောက်ပြန်ပျက်စီးတဲ့ယုတ်တရားတွေကိုပါဠိလိုပြောရင်တဏှာဒါငါဥစ္စာတွေပဲငါပိုင်တဲ့ဟာတွေပဲဒါနဲ့ပတ်သက်ပြီးတော့လေဒါငါပဲကိုယ့်အကိုကိုရဒီလက်မထောင်တဲ့ဘောပဲငါဒီကဟာလေးကအသက်ရှင်နေဒီခန္ဓာကိုယ်မှာအတ္တကောင်ဝิญဉ်ကောင်လေးကရှိနေတယ်လို့ဒီလိုယူဆနိုင်မလားဒါရင်တကယ်ကြည့်ရင်တော့ မရှိဘူးဆိုတာတော့သဘောပေါက်သွားတော့ပေါ့သူကသူဒီမှာပါမီဓုလည်းရှိတဲ့ပုံကကြတော့သူကနာရင်းနဲ့ကျင်ရင်းနဲ့ကျင်ရင်းနဲ့နာရင်းနဲ့ဒီလိုနာတဲ့သဘောရှိတယ်အဲတော့မယူဆနိုင်မှရှင်ပြလို့ဖြစ်တယ်ဘုရားကဝေဒနာမှာလည်းဒီတိုင်းမေးတယ်သင်ညာသင်္ခါရဝိညာဉ်တရားတွေအကုန်လုံးဥပါဒณะခန္ဓာ၅ပါးလုံးဤလူမေးတယ်ပေါ့ပြီးမှဘာဆက်ဟောလဲဆိုတော့ဒီ ဥပါဒณะခန္ဓာ၅ပါးလုံးကိုခုနကပြောတယ်တဏှာဒိဋ္ဌိမာနကောင်ဉာဏ်ဖြင့်ရှုရမယ်ပြောတယ်ဒီဥပါဒณะခန္ဓာ၅ပါးကိုရှုတဲ့အခါမှာအချင်းရာ7မျိုးနဲ့ရှုရမယ်ဆိုဘုန်းကြီးရှင်ဘက်ကဒါပြောခဲ့ပါအတိတ်နာကပစ္စုပန်ကာလအနေနဲ့လည်းရှုနိုင်တယ်ရုပ်ပဲဖြစ်ရဝေဒနာပဲဖြစ်ဖြစ်အတိတ်ကဖြစ်ခဲ့တာတွေအနာကဖြစ်နိုင်တာတွေပစ္စုပန်တဲ့ရှုတာတွေဒါတွေရှုဒီတွဲရှုနိုင်တယ် တချို့ကြဒီဆယ်ပါးလုံးရှုရမယ်အသေးမှတာဒီလိုလည်းမဟုတ်ဘူးနော်ဒီအတွဲလိုက်ရှုရမှာဣဇဒဗိဒအနေနဲ့လည်းရှုနိုင်တယ်ဩလာရိကဒုက္ခမှာအရှင်ဘက်ကပြောပြီးသားပါဉာဏ်ဖြင့်ဉာဏ်မျက်စိဖြင့်ကြည့်ယူဆင် ခြင်ကပေါ်လွင်ထင်ရှားတဲ့ရုပ်ဒုက္ခမဆိုဉာဏ်မျက်စိဖြင့်ကြည့်ယူဆင်မပေါ်လွင်နဲ့မထင်ရှားတဲ့ရုပ်ဒီတွဲပေါ့သူ့အတွဲနဲ့သူရှုနိုင်တယ် ကိုကဘာရှုကျင်တယ်လဲကာလအနေနဲ့ရှုကျင်သလားတန်တန်အနေနဲ့ရှုကျင်သလားကာလအနေနဲ့ဆိုရင်အတိတ်နာက ပစ္စုပန်ပေါ့ဒီသုံးမျိုးလုံးရှုနိုင်တယ်ဒီလိုတရွဲရှုအစ္ဆဒဗေဒသူများတဏ္ဍာမှာလည်းရှုကိုယ်တဏ္ဍာမှာလည်းရှုဒါလေးတွေပြောခဲ့ဟုတ်ဘုန်းကြီးတို့နေ့ကအာနာပါနနဲ့ပတ်သက်ပြီးတော့အာနာပါနကြတော့ကိုယ်တဏ္ဍာမှာဖြစ်အစ္ဆဒံပေါ့အစ္ဆဒတဏ္ဍာသူများတဏ္ဍာမှာရှုရင်ဗေဒတဏ္ဍာ ဒီလိုမာသရိပဒံတုတ်ထကရာအဲ့လိုခွဲပါတယ်အဲကိုယ်ခန္ဓာကိုယ်ပဲအစ္ဆဒဗေဒခွဲခြင်းတော့မဟာဗောဓိမြိုင်ဆရာတော်ကလေရှုသွင်းလိုက်တယ်ပေါ့ဗျာလေယာဗေဒသိနေတဲ့စိတ်ကနံဆိုအစ္ဆဒဆိုဒီလိုခွဲပြသွားတယ်ဒါလည်းတဘာဝကြပါလေကရှုသွင်းလိုက်တာအပြင်ဘက်ကရှုသွင်းတဲ့လေ နောက်တစ်ခုကပုဂ္ဂိုလ်အနေနဲ့ဟိနမဏိတာယုံဉဏ်နဲ့ယုတ် မှုမြတ်တဲ့ယုတ်ဒါမျိုးအဲ့မှာလည်းတရွယ်ရှုအဲ့မှာလည်းပြောခဲ့တယ်နော် သူ့အတွက်နဲ့သူဟိုမှာတရိษံတဏ္ဍာမှာရှိတဲ့ယုတ်နဲ့လူတဏ္ဍာမှာရှိတဲ့ယုတ်လူတဏ္ဍာယုတ်တဲ့တရိษံတဏ္ဍာမှာရှိတဲ့ယုတ်ကနေကြတော့ယုတ်ညာတော့ဒါကြောင့်ဟိနလို့ခေါ်တယ်ပဏိတကြတော့လူတဏ္ဍာမှာရှိတဲ့ယုတ်ကတော့ဒိဋ္ဌံတဏ္ဍာနဲ့မြင့်မြတ်တဲ့အတွက်ပဏိတပေါ့ဒါကဒိဋ္ဌံနဲ့တူကြည့်ပြီးဒီလိုရှုနိုင်တယ် လူနဲ့နတ်ကြတော့လူကဟိနာရုပ်ဖြစ်သွားတယ်နတ်ကပဏိတာရုပ်ဖြစ်သွားတယ်နတ်နဲ့ဗြဟ္မာနတ်ကဟိနာရုပ်ဗြဟ္မာပဏိတာရုပ်ယုံညာနဲ့ယုံတဲ့မြင့်မြတ်တဲ့ယုတ်ဒီလိုခွဲပြီးရှုနိုင်တယ်ဒီလိုတဲ့တွဲပေါ့ဗျာသူ့တွဲနဲ့သူဒါတော့ပုံကိုယ်လိုက်ဇေယိုက်လိုက်ဟောထားတဲ့သဘောရှိပါတချို့ကကာလသုံးပါးအနေနဲ့ရှုမှတရားမြင်တယ်တချို့ကြတော့ ဣဇဒဗိဒရှုမှတရားမြင်တယ်ဘုန်းကြီးတို့မာသရိပလန်တော့မှာကြတော့ဣဇဒဗိဒဟောတာများပါတယ်တွေ့ရဟောလာရိကဒုက္ခဒုက္ခမတချို့ကြဒီတွဲကိုရှုရမယ်ဟောလာရိမှာဒုက္ခမအနေနဲ့ရှုရတယ်အဲတချို့ကြတော့ဟိနပတိတအနေနဲ့ရှုနိုင်တယ်တချို့ကြတော့ဒုရတန်ဒီကအနေနဲ့ရှုနိုင်တယ်ဒုရဆိုတာအိမ်မှာနော်ဘုန်းကြီးတို့ဒီတွေက ဉာဏ်ဖြင့်လှမ်းရည်ယူလဲလွယ်တူမသိနိုင်တဲ့ယောတန်တိကဉာဏ်ဖြင့်လှမ်းရည်လွယ်ရွယ်ဉာဏ်ဖြင့်လှမ်းရည်ယူလဲလွယ်တူသိနိုင်တဲ့ယောဒီလိုသူ့အတွဲနဲ့သူရှုပေါ့ဗျာအဲ့ဒီလိုရှုပါများရင်အဲ့တော့အစ္စကာလအနေနဲ့ရှုနိုင်တယ်တန်တန်အနေနဲ့ရှုနိုင်တယ် ဒီဥပါဒနဲ့ခန္ဓာ၅ပါးဘယ်လိုရှုရမှာလဲဆိုဒီယုတ်တရားတို့မှာနေတမမငါဥစ္စာဆိုတဲ့တဏှာခွာသောရှုရနေသောအမတ္တမိမာနခွာအောင် ရှုရမယ်နမေသော အတ္တအတ္တကဝိညာဉ်ကောင်ပေါ့ဒါပြောက်သောရှုရမယ်ဒီစကားနဲ့ဘုန်းကြီးတို့အိဋ္ဆာရှုဒုက္ခရှုအနတ္တရှုနဲ့တူတူပဲနောက်တော့ဒီအကြောင်းတိုက်ဆိုင်ကပြန်ပြောမယ်ခုတော့တာမမတ်ထား အဲ့လိုနဲ့ရှုရင်ရှုရင်နဲ့သူဒီယောဝိနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဥပါဒခန္ဓာပြားတွေမှာဒီမှာဟောတာတော့ညီငွေလာကြီးလို့ဒီလိုဟောတယ်အပြစ်မြင်လာတယ်ပေါ့ဗျာပထမဆုံးတရားရှုမှတ်တဲ့အခါကျတော့ယုံနာသဘောတရားတွေမြင်လာမယ်ယုံနာသဘောတရားတွေယုံသဘာဝနာသဘောတရားယုံနုနာသဘာဝဒီလိုကွယ်ကွယ်ပြားပြားမြင်ပါတယ်ဒီလိုမြင်အောင်လဲရှုရတာပေါ့နော် မြင်အောင်ရှုမှအကျိုးရှိတယ်မမြင်တော့ဘာမှမတူတချို့ကြဉာဏ်မဖြစ်ဘူးဘုန်းကြီးတို့ဉာဏ်မဖြစ်တာမျိုးတော့မလို့ကျုံဉာဏ်ဖြစ်တာမျိုးလို့ကျင်တယ်ပရမဇုံကတော့ရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုအဲဒါကိုရုပ်တဘာဝနာမ်တဘာဝတကယ်သိတဲ့ဉာဏ်မျိုးဖြစ်လာရင်ဒါဟာဘုန်းကြီးတို့နာမရူပပရိစေတဉာဏ်လို့ခေါ်ပါတယ်ဒီရုပ်တဘာဝနာမ်တဘာဝတွေဟာလိုဟိုလိုပြောမယ်ဗျာဝိပဿနာရှုတဲ့အခါမှာယူဘက်ခန္ဓာဆိုတဲ့ ရုပ်ကိုရှုတဲ့ကမ္မထံတစ်မျိုးဝိညာဉ်ခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဒီခန္ဓာ၄ပါးရှုရင်ဒါနံကမ္မထံခေါ်တယ်ရုပ်ကိုရှုရင်ရုပ်ကမ္မထံဝိပဿနာရှုရင်ကမ္မထံနှစ်မျိုးပဲရှိတယ်ရုပ်ကမ္မထံနဲ့နံကမ္မထံဒီလိုမှတ်ထားရုပ်ကိုရှုရင်ရုပ်သဘာဝမြင်အောင်ရှုနာမ်ကိုရှုရင်နာမ်သဘာဝမြင်အောင်ရှုနံပါတ်1ဘာညွန်ကြားထားလဲဆိုတရားရှုတဲ့အခါဝိပဿနာရှုတဲ့အခါ တဘာဝလက္ခဏာမြင်အောင်ရှုရမယ်လို့ဒီလိုမိန့်တာတဘာဝဆိုရုပ်တဘာဝနာမ်တဘာဝတွေမြင်အောင်ရှုတာပြောတာတဘာဝနှမျိုးရှိတယ်ရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုရတယ်လို့ကြောင်းကျိုးတဘာဝလည်းမြင်အောင်ရှုရရုပ်တဘာဝနာမ်တဘာဝတွေတကယ်ဉာဏ်နဲ့မြင်ပါတယ်မြင်သွားရင်ဒါပထမဆုံးဉာဏ်ဖြစ်တာပါပဲနာမရူပပရိစ္ဆေဒဉာဏ်လို့ခေါ်ပါတယ်အဲ့ဒီ ရုပ်တဘာဝနာမ်တဘာဝတွေကိုပြပြသိပြီးဒီရုပ်တဘာဝနာမ်တဘာဝတွေအကြောင်းကျိုးဆက်ဆက်ဖြစ်နေပုံဘုန်းကြီးတို့ကရှုတောင်းသင်ပေးရပါတယ်သင်ပြီးတော့ကြည်ရင်ကြည်နေဟောရုပ်တဘာဝနာမ်တဘာဝတွေကတခုနဲ့တခုအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားကိုယ်ပိုင်ညာနဲ့သဘောပေါက်ပါတယ်သိပါတယ်ဒါပစ္စယပရိကဉာဏ်လို့ခေါ်ပါတယ်နံပါတ်1ဝိပဿနာရှုမယ်ဆိုတော့ဒါကြောင့်သဘာဝလက္ခဏာပြင် မြင်အောင်ရှုရမယ် ဒါလေးမှတ်ထားမယ်သဘာဝလက္ခဏာမြောင်ရှုတဲ့ဆိုရုပ်သဘာဝနာမ်သဘာဝမြောင်ရှုရမယ်ကြောင်းကျိုးသဘာဝမြောင်ရှုရမယ်နံပါတ်1ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ရုပ်နာမ်သဘာဝတွေရဲ့နေဆသဘောဒုက္ခသဘောနတ္တသဘောပေါ့နေဆဆိုတာပေါ်ပြီးပြောက်ဖြစ်ဖြစ်ဖြစ်တံမျိုးနေဆလို့ခေါ်ပါတယ်ပေါ်ပြီးပြောက်ဖြစ်ဖြစ်ဖြစ်နေတဲ့သဘောတရားတွေဟာချမ်းသာသလားဆင်းရဲသလားဆိုဆင်းရဲတော့ပေါ်ပြီးပြောက်သွားတော့ ချမ်းသာနေတော့အများအားရှိနေရမှာအဲလိုနေစာဆင်းရဲတဲ့ခံခက်တဲ့မလို့ခြင်းတဲ့သဘောတွေဟာဒုက္ခပဲအနတ္တဆိုတာကအတ္တကောင်ဝိညာဉ်ကောင်လို့လည်းပြောလို့ရတယ်ကိုဖြစ်ချင်လို့မဖြစ်ဘူးသူဖြစ်ချင်လို့ဖြစ်တဲ့သဘောလည်းအနတ္တပဲနံပါတ်1ကျတော့တာမညာလက္ခဏာမြင်အောင်ကြည့်ရမယ်ပရမသဘာဝလက္ခဏာမြင်အောင်ကြည့်နံပါတ်2ကတာမညာလက္ခဏာမြင်အောင်ကြည့်တာမညာလက္ခဏာမြင်အောင်ကြည့်တယ်ဆိုတာအကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံ nant သဘာဝတွေရဲ့ နေစာဒုက္ခအနတ္တသိအောင်ရှုရတယ်ဒါလည်းဘုန်းကြီးရှင်ဘက်ကပြောခဲ့ပါတယ်ဒီဆရာတော်ကြီးတွေကတော့အနေစာမြင်ဒုက္ခမြင်နဲ့အနတ္တမြင်နဲ့ဒါမေဂိယသုတ်တံထောက်ပြီးဒီလိုပဲဟောပါတယ်ဒါပေမဲ့ကိုမြင်မမြင်ဒါဆက်စစ်ဖို့လိုတယ်ကိုမမြင်ရင်တော့ဒီအနေစာကိုလည်းတတ်တတ်ရှုဖို့အနေစာရှုပြီးဒုက္ခတို့အနတ္တကိုလည်းရှုဖို့လိုတယ်ဒီသုံးမျိုးလုံးမြင်မှသမထဉာဏ်လို့ခေါ်ပါတယ် အိဋ္ဆာလည်းမြင်ရမယ်ဒုက္ခလည်းမြင်ရမယ်နတ္တမြင်ဘယ်တရားတွေမြင်မလဲဆိုကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံဉာဏ်တရားတွေပုံမှာအိဋ္ဆာဒုက္ခနတ္တလို့ဒီလိုဉာဏ်နဲ့တကယ်မြင်ပါလေဗျာအဲ့လိုမြင်တာမျိုးကို သမတနာဉာဏ်လို့ခေါ်ပါတယ်အဲ့ဒီသမတနာဉာဏ်နဲ့တခါတပြေးပြေးနဲ့ရင့်တန်ရင့်တန်လာတဲ့ခါမှာဘုန်းကြီးတို့ယုံဉာဏ်တရားတွေခတ်သွက်သွက်ပေါ်ခတ်သွက်သွက်ပျောက်တဲ့သဘောတရားတွေမြင်ပါတယ် ဒီကတော့အဲ့ဒီဟာကိုဥရဗျာညာလို့ခေါ်တယ်ဥရဗျာညာကရှေ့ပိုင်းနောက်ပိုင်းသို့မဟုတ်ဥရဗျာညာအနုပိုင်းဒီအရင်ပိုင်းဆိုနှစ်ခုခွဲတယ်ပေါ့ဗျာဥရဗျာညာအနုပိုင်းမှာကြတော့ဘုန်းကြီးတို့ဒုက္ခဝိနာကြော်သွားပြီးနောက်မှာဒုက္ခဝိနာ မခံစားတော့ပဲနဲ့ဒုက္ခဝိနာခံစားတယ်အဲ့ဒီချိန်မှာပဲပိဋိတွေပတ္တိတွေဝိပဿနာရှုတဲ့ပုဂ္ဂိုလ်ကြတော့အလင်းနမိတ်တွေဖရာတို့တန်ဃာတို့တောတို့တောင်းတို့ဒါတွေမြင်တတ်တယ် ကတွေဆက်ဆုပ်ရွှန်ရှားပွဲအလောင်းကောင်းတွေမြင်ရတယ်သူများအလောင်းကောင်းတွေမြင်ရတယ်လို့ကိုယ့်ရဲ့ခန္ဓာကိုယ်ရဲ့အလောင်းကောင်းအယိုးစုဒါမျိုးတွေမြင်တယ်အဲ့ဒီပိုင်းမှာတော့ဘုံယောဥရပညာလူပိုင်းလို့ခေါ်ပါတယ်အဲ့ဒီအနေဒါတွေကိုမตายရပဲနဲ့ကမ္မဋ္ဌာန်းဆရာလမ်းကြောင်းတက်ပေးရတယ်တက်ပြီးတော့ကနောက်ပိုင်းဥရပညာတပိပိနဲ့ရင့်တန်ရင့်တန်လာရင်သူကသင်္ကတလက္ခဏာမြင်ရတယ်နော်နံပါတ်1ကသဘာဝမြောင်ရှုမယ်နံပါတ်2ကတာမညာလက္ခဏာမြင်မြန် နံပါတ်1ကသဘာဝလက္ခဏာပြင်မြင်အောင်ရှုပဲနံပါတ်2ကတာမညာလက္ခဏာပြင်မြင်အောင်ရှုပဲနံပါတ်3ကသင်္ကတလက္ခဏာပြင်မြင်အောင်ရှုမယ်ဒါလေးမှတ်ထားမယ်နော်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကဒီလောက်တော့သိရမယ်သင်္ကတလက္ခဏာဆိုဘာလဲဆိုဥပတိပင် ဖြစ်တည်ပြက်ကိုပြောတယ်ဖြစ်တည်ပြက်ကစာညာမှာမမြင်နိုင်ပါဘူးနော်ဘုန်းကြီးတို့ဝင်လေထွက်လေပဲရှုတာပဲဖြစ်ဖြစ်ဖောင်းမေဝါယောတပဲရှုတာပဲရှိဝင်လေထွက်လေဆိုရင်စာပိုင်းမှာဆို တရှုတဆိုင်တယ်ဝင်တယ်ဆိုတခုတည်းပဲထွက်တယ်ဆိုတခုတည်းပဲတွေးဝါယောဒကြည်နဲ့တဖောင်းနဲ့တပိန်နဲ့ဒီလက်တွေကိုွေးတယ်ဆန်းတယ်ဆိုတကိုွေးလက်တဆန်းတယ်ပဲတွေးတယ်ဥရပြနောညာနောက်ပိုင်းကျတော့ဒီတရှုတဆိုင်တဲ့မှာအများကြီးတွေးတယ်အစင်းစင်ဝင်သွားတယ်စင်းစင်ထွက်တာတယ်တဖောင်းတပိန်နဲ့မှာအများကြီးတွေးတယ်ဖြစ်စဉ်တွေအများကြီးဖြစ်နေတာတခုတည်းမဟုတ်တော့ဘုန်းကြီးတို့ရုပ်ရှင်ကြည့်လို့ဖလင်းတွေကဆက်ဆက်ဆက်ဆက်ဒီလိုပြင်းတယ် ခြေတလန်းထဲမှာလည်းရုပ်တွေအများကြီးဖြစ်နေတာတွေ့တယ်ရုပ်တွေနဲ့တူနံတရားတွေလည်းအများကြီးဖြစ်နေတာတွေ့တာပေါ့အဲ့လိုခတ်သွက်သွက်ပေါက်ခတ်သွက်သွက်ပေါက်ခတ်သွက်သွက်ပြောက်တဲ့တရားတွေတွေ့ပါတယ်အဲ့ဒါမျိုးဆိုလိုပါတယ်အဲ့လိုနဲ့ရွှေရွှေနဲ့သူကဥရဗျာညာရဲ့ခုနထင်ရှားတဲ့အတွဲလိုက်ခတ်သွက်သွက်ပေါက်ခတ်သွက်သွက်ပြောက်တာတွေရှင်းရှင်းကြီးမြင်တယ်ပေါ့ဗျာအဲ့တော့ အဲ့လိုရှင်းရှင်းမြင်ရနေပြီဖြည်းဖြည်းနဲ့ဉာဏ်ကမြင့်တက်လာပြီဆိုရင်တော့ဖြစ်စဉ်တွေကတိတ်ဉာဏ်နေတဲ့ခါကျရင်ရုပ်တရားတွေအပြက်ကြီးမြင်တာမျိုးပေါ့။ညာကြားကြားတာလေးမှတ်လိုက်ရင်အပြက်ပဲသွားမြင်တယ်နော်။အဖြစ်ကတိတ်မမြင်ဘူး။အပြက်ပဲသွားသွားတွေ့တယ်။ယုံ nant တရားတွေအာပေါ်လဲပြောလဲပေါ်လဲပြောလဲဆိုပေမဲ့လို့ဖြစ်စဉ်တွေကတိတ်ဉာဏ်တော့အပြက်ပဲသွားသွားတွေ့တယ်။ဟောတရကြီးနဲ့ပေါ်ပြောပေါ်ပြောပေါ်ဖြစ်ပြက်ပြက်ပြက်ပြက်ပြက်ပြက်သွားတာ ဘလောက်ထိသိလဲဆိုဒီရှုမှတ်နေတဲ့အာယုံကိုရှုသိစိတ်ကိုအတွဲလိုက်ပြတ်သွားတော့ပြတ်သွားတာတွေ့တယ်နော်ဒီအာယုံလေးနဲ့တွေ့တာမဟုတ်ဒီသိတဲ့စိတ်လေးပါပြက်ပြက်ပြက်ပြက်ပြက်ပြက်သွားတာအပြက်တွေကျတွေ့နေလို့ပြောတယ်အဲ့လိုအပြက်တွေကျတွေ့နေတဲ့ခါကျတော့ဟောငါဘယ်ချင်းမစိုးသိနိုင်ပါလားအဲ့လိုသိလာတယ်သိလာတဲ့ဒီယုံ nant တရားတွေပေါ်မှာကြောက်လာတယ်ကြောက်တဲ့ဉာဏ်တွေဖြတ်လာဟောဒါကိုဘုန်းကြီးတို့ဘယဉာဏ်လို့ခေါ်ပါတယ် ကိုယ့်ကိုမှတ်တာနော်ဒါတွေတော့ဘုန်းကြီးတို့နောက်ပိုင်းမကြာခဏပြောမယ်စကားတွေပါကြောက်စရာဖြစ်မြင်လာဒီယုံ nant တရားတွေမှာအကောင်းမထင်တော့ဘူးဗျာအပြစ်ကျင်မြင်လာတယ်အပြစ်မြင်တော့အာရိနဝဉာဏ်လို့ခေါ်တယ်ခုနကအပြည့်ကြီးတဲ့မြင်နေတာကပင်ကညံအဲဒီယုံ nant တရားတည်းတည်းတည်းနဲ့အလုံးကိုပျက်စီးနေတဲ့ခါကျတော့အော်ဘယ်ချင်းပြောငါအချိန်မြင့်သေးသွားနိုင်မှာလား ဒီယုံနာတရားတွေပေါ်ကြောက်ရှာလို့မြင်လာအဲ့ဒါဘုရားညာကြောက်ရှာလို့မြင်လာဒီယုံနာတရားတွေအကောင်းမထင်တော့ဘူးဗျာအပြစ်မြင်လာ အပြစ်ကြီးတယ်မြင်တော့လားအပြစ်ကြီးမြင်လာရင်ဒါအာရိနဝညာလို့ခေါ်တယ်အာရိနဝညာကနေဖြည်းဖြည်းနဲ့ဆက်အားထုတ်လို့ရင် အပြစ်မြင်လာဒီယုံနာတရားတွေမှာစိတ်ပြက်လာမပျော်တော့ဘူးခါရဲဆိုဟုတ်လားဘာလေးပဲစားစားရပြင်မဲ့သွားသွားရှော့ပင်မဲ့သွားသွားရုပ်ရှင်မဲ့ကြည့်ကြည့်ပျော်နေတာ အဲ့ဒီနေပိတညာရရင်ဟာဘာပဲလုပ်လို့မပြော်တော့အရင်လုံးကတော့လက်ရှိဘဝလည်းပြောတာပဲလူနဲ့ချမ်းသာကြီးလည်းပြောတယ်မိသားစုဘဝပြောတယ်စားစရာတောက်စရာကြီးလည်းပြောတယ်ဘယ်တော့အဲ့ဒီနေရာမှာတော့ဘာဥမှပေးတာလဲဆိုတန်ဃာသမားတယောက်ကငါးရီထင်ပြီးဖမ်းလိုက်တာဖမ်းပြီးတော့ဆွဲဖမ်းလိုက်တော့လေဘင်းဆုပ်ရဲ့ဖမ်းတာတွေကမွေဆိုးကြီးမှန်သေးတာ မွေဆုံးမှသိတဲ့ခါကျဆုတ်ကင်မထားတော့ဘူးနဲ့စိတ်ပြက်ငြင်းငွေယုံမုံပါလွတ်ချပြလိုက်တာအဲ့ဒီသဘောမျိုးနေဗိတညာဖြစ်မယ်အဲ့တော့ဒီမှာခုနကသူတိမာရဟန်းတော်ကြတော့ဖះကအဲ့ဒီညာကစပြောတယ်ဗျနော်တခါတခါမှဒီတချို့ညာတွေကဘုန်းကြီးတို့ဒီမထင်ရှားမနဲ့တန့်ဖြတ်သွားတာရှိတယ်။ဘာတွေလဲဆိုတော့အဲ့ဒီ ဒီမှာတော့နေဗိတာညာမဲ့တန်ဖြစ်သွားတယ်။အောက်ကညာသောမထင်ရှားတဲ့ညာကဘေယညာအာရိနဝညာနေဗိတာညာမုစီတုကမြညာသူတို့ကသုံးခုကဒီဒီတကားလေးတွေမထင်ရှားတတ်ဒီမှာတော့သုတိမရဟန်းတော်ကိုဘုရားကမိန့်လာတော့ဒီရုပ်ဝိညာဉ်တင်ညာသင်္ခါရတရားတွေပေါ်မှာခုနကတဏှာဒိဋ္ဌိမာနကွာရှုရင်းနဲ့ ဘယ်လိုရှုမလဲကာလအနေနဲ့လည်းရှုနိုင်တယ်အိစ္ဆဒဗိဒအနေနဲ့လည်းရှုနိုင်တယ်ဘယ်လိုရှုရင်းရှုရင်းနဲ့ဒီတရားတွေပေါ်မှာညီးငွေ့လာမယ်နိဗ္ဗိဒညာကိုတန့်ပြောင်းသွားတယ်အဲတော့ဘုရားဆရာတော်ကြီးကဒီဟာတွေကိုကြည့်ပြီးတော့ဖြစ်ပြက်မုံမယ်ဟောဖြစ်ပြက်တွေကြည့်ရင်ကြည့်နေမုံလာမယ်မုံပြီးတော့ဖြစ်ပြက်တွေဆုံးမယ်ဒါမျိုးပေါ့ဖြစ်ပြက်မုံဖြစ်ပြက်ဆုံးမယ်ဖြစ်ပြက်ဆုံးရနိဗ္ဗာန်ရောက်မယ်ဒီလိုဒါဟုတ်ကြည့်မိန်တာ ဒါပေမဲ့လို့ဒီဉာဏ်ကိုတန့်ဖြစ်ရမယ်ဆိုလို့တော့မဟုတ်ဘူးเนาะဒီဝိပဿနာဉာဏ်နဲ့အစဉ်စဉ်စဉ်စဉ်တက်လာတယ်တက်လာတွေကကျိုးဉာဏ်ထင်ရှားတာနဲ့မထင်ရှားတာပဲကြွားမယ်ဖြစ်တာတော့ဖြစ်တယ်ခုနကဘုန်းကြီးပြောခဲ့တယ်ဘေယဉာဏ်တော့အာရိနဝဉာဏ်နေဗိဒဉာဏ်မௌစီတကုမြဉာဏ်ဒီဉာဏ်တွေကသိမထင်ရှားတော့ထင်ရှားဆုံးတော့ဒီမှာနေဗိဒဉာဏ်ဖြစ်နေတာပဲသူတို့လူကြီးတို့မှာ အပြစ်တွေကျင်မြင်လိုက်ဒီယုံခန္ဓာတွေကညီးကွေးလာရှေ့ပြက်လာဒါနေဗိဒညာလို့ခေါ်တယ်။ဘုရားကဒီသူတိမာဟောတော့ခြေသားယံနဲ့ဒီယုံနံတရားတွေပေါ်မှာအပြစ်မြင်လိုက်ရှေ့ပြက်လာမညီးကွေးလာမလို့ကျင်တော့ဘူး။ဒီချိန်မှာဘုန်းကြီးတို့ယောဂီတွေဆိုရင်ဟိုသင်္ကန်းဝတ်ချင်တာတို့တောသင်္ကန်းဝတ်ပြီးတောထွက်ချင်တာတို့သီလရှင်ဝတ်ချင်တာတို့ဒါမျိုးတွေဖြစ်တတ်တယ်။အဲ့ဒီချိန်မှာဒီညာဖြစ်နေတဲ့ချိန်မှာဖြစ်တာနော်။တချို့ကြောင့်အုံးမှပြီးတော့ သင်္ကန်းဝတ်ဖို့သီလရှင်ဝတ်ဖို့ဆုံးဖြတ်ပစ္စည်းပစ္စည်းတွေယတိပြလူဒါမျိုးတွေဖြစ်တတ်တယ်ဒါဒီညာဖြစ်တတ်ခိုက်တာမယ်နောက်ကြပြန်လျှော့ကြသွားတယ်ပြန်လျှော့ကြသွားရင်ဒါတွေပြန်ပြောက်သွားပြန်တယ်ဒါကိုသတိထားဖို့လိုတော့အမြဲတမ်းဖြစ်နေတာကိုဒီညာခိုက်တာမှဒါဖြစ်တာအဲ့လိုညီးငွေ့စိတ်ပြတ်လာရင်သူကဒီယုံ nant တရားတို့ဆွလို့ချင်လာတယ်မလို့ချင်တော့ဘောဗျာဆွလို့ချင်တဲ့ညာဖြစ်တော့ဆွလို့နိုင်အောင်လုပ်တော့အဲ့ဒါကိုမုတ်စီတုကမြတာညာလို့ခေါ်တယ် အဲဆုံးလို့ချင်လာတော့ဘာလုပ်လာလဲဆိုအထုတ်ရတော့အထုတ်တယ်ဘယ်ဟာအထုတ်ရလဲဒီယုတ်တရားနံတရားတွေပေါ်မှာအနေစာဒုက္ခအနတ္တတဖန်ပြန်ရှုတယ်အဲ့ဒါကိုပရိသင်္ခာညာလို့ခေါ်တယ်ပြန်ရှုတာမျိုးပေါ့အဲ့လိုရှုရင်ရှုရင်နဲ့ဒီယုတ်တရားတော်မှာပေါ်မှာရှုရင်ရှုရင်နဲ့ဝမ်းသာတာလည်းမဖြစ်ဘူးဝမ်းနဲ့ဝမ်းဝမ်းနေတာလည်းမဖြစ်ဘူးချမ်းသာတာလည်းမဖြစ်ဘူးဆင်းရဲတာလည်းမဖြစ်ဘူး ကြောက်တာလည်းမဖြစ်ဘူးနှစ်သက်တာလည်းမဖြစ်စိတ်ကိုအညီမြထားနိုင်တဲ့ဒီနေရာမှာခံစားမှုကိုအညီမြထားနိုင်တဲ့သင်္ခါရုပ္ပခာဉာဏ်ပေါ့လေသင်္ခါရုပ္ပခာဉာဏ်ဆိုသင်္ခါရဥပ္ပခာပေါ့သင်္ခါရယုံ nant တရားတွေဥပ္ပခာကချမ်းသာတာလည်းမဟုတ်ဆင်းရဲတယ်မဟုတ်ချမ်းသာတယ်ဆိုရင်တော့ဒုက္ခဝေဒနာဖြစ်သွားမယ်ဆင်းရဲတယ်ဆိုရင်တော့ဒုက္ခဝေဒနာဖြစ်သွားတယ်ချမ်းသာတယ်မဟုတ်ဆင်းရဲတာမဟုတ်တဲ့ဝေဒနာဆိုဥပ္ပခာပဲတခါတလေဘုရားကအတုကမဒုက္ခဝေဒနာလို့သုံးတယ် တချို့ဒီအာယုံတွေကတိတ်တိမ်မွေးလာတယ်ဝိပဿနာရှုတဲ့ဘက်ဝါယောဒတွေရှုတဲ့တိတ်တိမ်မွေးလာတဲ့ကဒုက္ခလည်းပြောလို့မဖြစ်ဒုက္ခလည်းမဖြစ်တရားလည်းငြိမ်တိမ်မွေးပြီးပေါ့ဒီပေါ်မှာစိတ်ကဆက်ကြနေအဲ့ဒါမျိုးတွေနဲ့ကြောင်းတဲ့ဝိပဿနာညာမှာဒီသင်္ခါရုပ္ပခညာပေါ့ဒီသင်္ခါရုပ္ပခညာဖြစ်ပါအဲ့ဒီသင်္ခါရုပ္ပခညာကနေပြီးတော့ဘုန်းကြီးတို့ဆက်ကြည့်မယ်ဆက်အထုတ်တဲ့ခါကျတော့ဒီထဲမှာတော့ ယောဂီတွေမှာတော့မပါဘူးပေါ့ဗျာေကာရုပ္ပကညံပြီးတော့ဟိုဘက်ကြာရင်သူကဘာလာလဲဆိုတော့မဲ့ညာဖုန်ညာတန်းဝင်သွားနိုင်တယ်တန်းဝင်သွားတဲ့ဒီမေဃဝီတိမေဃဝီတိဆိုမဲ့စိတ်စင်တန်းဖြစ်တဲ့ဥမာလေးတစ်ခုပေါ့ဘုန်းကြီးပြောပါမယ်အခုတော့ဒီထဲမှာယောဂီတို့ဘုန်းကြီးနှုတ်ပေးထားတာမရှိဘူးဒီတိုင်းမှာနားထောင်မယ်နော်နည်းနည်းတော့ခက်တယ်မေဃဝီတိဖြစ်တဲ့အခါမှာညာထက်တဲ့ပုဂ္ဂိုလ်ကမေဃ စိတ်ဆင်ဖြစ်ပုံမဲ့စိတ်ဆင်ဖြစ်ပုံညာနှီးတဲ့ပုဂ္ဂိုလ်မဲ့စိတ်ဆင်ဖြစ်ပုံတို့နှစ်မျိုးပြတာညာနှုံတဲ့ပုဂ္ဂိုလ်ညာနှီးတဲ့ပုဂ္ဂိုလ်မဲ့စိတ်ဆင်တန်ကြီးဖြစ်ပုံကဘုံကဆလနာဘုံကိုပိစီကဘဝင်နေလောက်တယ်ဒီတော့ဘဝင်ရပ်သွားတယ်ဘုံကိုပိစီတာပြီးနောက်မှအဲ့ဒါကိုဆင်ခြင်တဲ့မနောရဝဇံဖြစ်တယ်ပြီးတော့ပရိကံဝိဇ္ဇာအနုလုံးကုတ္တပုဆိုဒီလိုသုံးတယ်ပရိကံဆိုတာကဒီ ဇံတို့အပ္ပနာဒီကတော့မဲ့တို့ပေါ့လေဇံရကဏီဆိုရင်ဇံအပ္ပနာဖြစ်ဖို့စီမံဓာတ်တို့ပြုပြင်စင်ဓာတ်တော်ပရိကံပေါ့ဘုန်းကြီးတို့မဲ့ကြတော့မဲ့ရဖို့မဲ့ဖြစ်ဖို့ပြုပြင်စင်ဓာတ်တော်ပရိကံတော့ကောင်းတယ်ဥပ္ပစာဆိုတာကဇံဆိုရင်အပ္ပနာနီးမှဖြစ်တဲ့ဖြစ်လို့ဥပ္ပစာ ဒီမှာじゃမဲ့ရနီးမှဖြစ်လို့ဥပ္ပစာပေါ့ပြီးတော့အနုလောအနုလောဆိုတာအနုလောမလို့လည်းခေါ်တယ် သူကဘာလဲရှေးရှေးကပရိကံရဲ့ကိစ္စခုနကပရိကံဝိစာဆိုတဲ့အဲ့ဒီကိစ္စတွေကိုလို့သူရဆောင်ရွက်နိုင်တယ်နော်ပြီးတော့အဲ့ဒီလိုဆောင်ရွက်နိုင်တဲ့ဇန်ဆိုအပ္ပနာတွေဖြစ်စေတယ်မက်တွေဖြစ်စေတယ်ပေါ့နော်နောက်နောက်ကအပ္ပနာကိုလည်းတနည်းမက်ဖို့ကိုလည်းမက်ကိုလည်းလျော်စွာဖြစ်လို့အနုလုံခေါ်တယ်အနုလောမလို့ခေါ်တယ်အဲ့ဒီအခိုက်တံပရိကံဥပ္ပစာအနုလုံပေါ့လေ ဒါကိုတရူထီအောင်ဘုန်းကြီးတို့ကဥပ္ပစာရသမารိဇောလို့လည်းခေါ်တယ်ဒီထဲမှာじゃနုလောမညာကိုဘယ်ဟာခေါ်လဲမေးရင်ပရိကံဥပ္ပစာနုလုံဒီသုံးခုကိုနုလောမညာလို့ခေါ်တယ်အတိပ္ပယ်ကခုနပြောခဲ့တဲ့အတိုင်းအနုလောမညာပြီးတော့ကဘာဖြစ်လာလဲကိုတပုညာကိုတပုညာကြတော့ဘာကိုဆိုလိုတာလဲဆိုရင်ပုထုဇဉ်နွယ်ကိုဖြတ်ပြီးတော့မရှိယနိဗ္ဗာန်ကိုကြိုးပြီးမြင်နိုင်တဲ့ဉာဏ်ပဲဒါကိုကိုရပုညာလို့ခေါ်တယ် အဲ့ဒီခါကျတော့ဓာရီကတန်းဖြစ်သွားတော့မကြဘူးသင်္ကရုပ္ပကညာနဲ့အောက်လည်းရှောနိုင်တယ်ထက်လည်းသွားနိုင်သင်္ကရုပ္ပကညာပေါ်လာလိုက်မယ်တကယ်လို့မင်းညာဘုံညာရမယ်ပုဂ္ဂိုလ်ဆိုဒီမကဝီထိဖြစ်သွားတယ်ဘုံငါစေလနာဘုံကိုပစ္စည်းတော်မနောရဝဇံပရိကံဥပ္ပဇာနုလုံးကိုရိဘကိုရိဘပြမက်တန်းဖြစ်တယ်ဒီမကဝီထိအစင်နာတပြိုင်တည်းတန်းဖြစ်တယ်ပြီးတော့ဖိုဇောနှစ်ကြိမ်ဒါမှမဟုတ်ဒီအသိညာအနဲ့တဲ့ပုဂ္ဂိုလ်ဖိုဇောနှစ်ကြိမ် ပညာအကောင်းတဲ့ပုဂ္ဂိုလ်ကြပရိကံဝိဇာတို့လိုကိုယ်တို့မဲ့သောတာပတိမဲ့သောတာပတိဖို့သော၃ချိန်ဒီလိုဖြစ်တယ်ပေါ့ကိုယ်တို့ဆိုတာက အနွယ်ကို ဖြတ်တောက်တာတယ်ကာမအနွယ်နော်ပုရုဇဉ်တွေကိုဖြတ်တောက်တာလို့ဒီလိုလဲသုံးတယ်အဓိကတော့ပုရုဇဉ်တွေဖြတ်တောက်ပြီးတော့မဲ့ရဲ့ရှေ့ကနိဗ္ဗာန်ကိုကြိုတင်မြင်တတ်တယ်သူကမြင်တာပဲရှိတာနော်ကိလေသာမပယ်နိုင်သေးဘူးကိုတပုက ပြီးတော့မှမဲ့ရရင်ဖိုတန်းရဖိုရပြီးတော့ဘိသကနာညာဖြစ်တယ်ဒီဘုန်းကြီးတို့သူတိမရဟန်းတော်ဟောတဲ့အခါမှာမြတ်စွာဘုရားကဥပါဒณะခန္ဓာ၅ပါးဆိုတဲ့ယုံ난တရားတွေပေါ်မှာတဏှာဒိဋ္ဌိမာနကွာအောင်ကာလအနေနဲ့ရှုနိုင်တယ်တဏ္ဍာအနေနဲ့ဣဇဒဗိဒတဏ္ဍာအနေနဲ့ရှုနိုင်တယ်အတိဏ္ဍကပိစုပံကာလအနေနဲ့ရှုနိုင်တယ်ရှုရင်ရှုရင်လည်း အဲ့ဒီရုပ်ဝိညာဉ်သင်ညာသင်္ခါရဆိုဥပါဒတရားတွေမှာမှညင်းငွေလာတယ်ဒါကိုဘုန်းကြီးတို့ညံနေတော့ပြနေဗိတာညံပေါ့လေဝိပဿနာညံလည်းအဲ့ဒီအစင်းစင်ဖြတ်သွားတယ်ဖြစ်သွားပြီးတော့ဒီယုံနံတရားညင်းငွေလာတဲ့အခါကျတတ်မြမှုကင်းတယ်ဆိုတော့မညံဖြစ်တာပြောတာညင်းငွေလာအောင်ဆက်အထုတ်တာပေါ့ဗျာမောဇိတုကမြညာတို့ပရိသင်္ခာညာတို့သင်္ခါရုပ္ပခာညာတို့အဲ့လိုဆက်အထုတ်တာအဲနုလောမညာခိုးတေဘုံညာ မဲ့ညာရသွားမှဒီဒိဋ္ဌိနိဝိစိတ်စာပယ်သွားတော့တမမှုကင်းတယ်ဆိုတော့ပြောသူဆိုင်ရာလိုက်ပေါ့ပြီးတော့ဖိုးညာပြီးတော့မှတမမှုကင်းခြင်းကြောင့်အဲ့ဒီကိလေသာဒိဋ္ဌိသောတာပန်ဆိုဒိဋ္ဌိနိဝိစိတ်စာလွတ်မြောက်သွားတယ်ဖိုးညာသောတာပတိဖိုးညာဖြစ်တော့ရဟန္တာကြောင့်ကိလေသာအလုံးကလွတ်မြောက်သွားတယ်အဲ့လိုလွတ်မြောက်ပြီးတဲ့အခါမှာငါလွတ်မြောက်သွားပြီလို့သိတဲ့ပိဿကနာညာလည်းဖြစ်တယ်ဒါလေးမှထားဖို့ဗျာဒီမှာ ရှင်သူတိမာဟောတဲ့နေရာမှာမဉ္ဉံဝိပဿနာဉာဏ်ဖြစ်ပုံလည်းဟောတယ်။ဖိုလ်ဉာဏ်ရပုံလည်းဟောတယ်။ပိဿကနာဉာဏ်ရပုံလည်းဟောတယ်။ကျုပ်ပုဂ္ဂိုလ်တွေကပိဿကနာဉာဏ်ဖြစ်ဖို့မလိုဘူးလို့ဘာလို့ဒီလိုပြအဲ့ဒါမသိကြဘူးဗျ။အဲ့ဒါလေးမှတ်ထား။အဲ့တော့ပိဿကနာဉာဏ်ဖြစ်တဲ့သူတိမာယဟန်တော်ကတော့သူကရတ္တဖို့တိရောသောတာပတိမေဖို့ဒရာဂိမေဖို့နာဂိမေဖို့ရတ္တမေဖို့တိရောတန်ရသွား။ အဲ့ဒီလိုတန်းရသွားတဲ့ချိန်မှာဖရာဘာဆက်မိန်လဲဆိုအဲ့ဒီလိုမဲ့ညာဘုံညာရတ္တဘုံမဲ့ရတ္တမဲ့ဖို့တိအောင်ရသွားရင်နောက်ထပ်ပရိဒဏ်တွေနေစရာအကြောင်းမရှိတော့ပရိဒဏ်တွေကုန်သွားပြီပရိဒဏ်တွေမနေတော့ဘူးလို့ပြော နောက်တာဘဝတွေမဖြစ်တော့ညတ်တဲ့အကျင့်ကိုကျင့်သုံးပြီးပြီးအစရင်ကိုယ့်ကိုသိပါတယ်အဲ့ဒါတော့ဘုရင်တို့အနတ္တလက္ခဏာသဟောနိနဲ့တူတူပဲအခုပြောတာနေအနတ္တလက္ခဏာတော့နောက်ပြန်လေ့လာကြည့်ပေါ့နော် အဲ့ဒီတိုင်ဟောလိုက်တဲ့အခါမှာဒေသနာဆုံးမှာကျတော့သူဒီမှာယဟန်ကယဟန်လာဖြစ်သွားပါတယ်ပြီးတော့ဒီတော့ကဒီလောက်နဲ့မဆုံးသေးပါဘူးယဟန်လာဖြစ်သွားပြီးနောက်ပိုင်းမှာဘုရားကဘာဆက်ဟောလဲဆိုတော့ပရိသတ်သမုဒ္ဒတရားတော်ကိုအနုလိုပฏิလောအဖြစ်အမေးဖြစ်ပြုလို့ခေါ်တယ်အဲဒီစဉ်းစားစရာတစ်ချက်က ကျင့်နေတဲ့ချိန်မှာဒီတရားမဟောဘူးဗျာတွေ့ရတာပြီးမှတတ်တတ်ကြီးဟောတာ တွေ့တာအဲ့ဒါတစ်ချက်ပြောချင်တော့ပါသူဒီမှာရဟနာဖြစ်သွားတယ်ခုနကယုံ nant တရားတွေပေါ်မှာ ကာလဒိဋ္ဌာကပိစုပန်အနေနဲ့လဲကာလအနေနဲ့လဲရှုနိုင်တယ်ဣဇဒဗိဒအနေနဲ့လဲရှုနိုင်တယ်ဘယ်လိုရှုရမလဲတဏှာဒိဋ္ဌိမာနခေါင်ရှုတယ်ရှုရင်ရှုနေဝိပဿနာဉာဏ်နဲ့စဉ်စဉ်သက်မဲ့ဉာဏ်ဖုံဉာဏ်လေးပါရပါရသွားပြန်တော့ပဲရဟန္တာဖြစ်သွားတယ်ပေါ့ဗျာ ယန္နာဖြစ်သွားမှာပရိစ္ဆသမုပ္ပါတရားတွေကနုလုံပတိလုံဒါအများဆုံးသိထားပါတယ်ဘယ်လိုဟောလဲဆိုတော့ပရိစ္ဆသမုပ္ပါနောက်ကနေပြန်စာဟောတော့ဗောပြောပါလေသူကဝိဇ္ဇာပြသင်္ခါရသင်္ခါရပြဝိညာဏဒါကတော့ဘုန်းကြီးတို့စာပေအတိုင်းပေါ့တကယ်ဖြစ်ပုံကတော့ဘာမေ့လဲဆိုတော့သူဒီမှာဇာတိပရိသန်နေတော့အကြောင်းအကြောင်းပရိသန်နေနေခြင်းကြောင့်ဘာတွေဖြစ်တယ်လဲမေးတာဘုန်းကြီးတို့ပရိသန်နေနေခဲ့တဲ့တည်းမွေးလာတယ်ဘာဖြစ်လဲ ပိုတာတို့တေတာတို့ဒါဖြစ်ရအဲ့မှာဗာမေးလိုက်တယ်မြတ်စွာဘုရားသူဒီမှာတဲ့ဇာတိဟူသောအကြောင်းကြောင့်ပရိသတ်နေနေခဲ့ခြင်းကြောင့်စရာအိုရတဲ့မရဏသိရတယ်ဆိုတာသိဉာဏ်နဲ့သိရလားမမဗျာသိပါတယ်ဗျာလို့လျှောက်တယ်ဆက်မိတယ်နော်ဝါပိစ္ဆာဇာတိကို ဘဝအကြောင်းကိုပရိသန်နေနေရတယ်ဘဝတွေတက်နေတက်ခြင်းကြောင့်ပရိသန်နေနေရတယ်ဒါကိုသင်သိသိပါလိမ့်ရှင်ပြပါဘဝတွေပါကြောင့်လူရှင်တွေဆွဲလန်းလို့ပေါ့ဥပါဒံကြောင့်ဘဝဖြစ်တာဥပါဒနာဖြစ်စေဘောပေါ့ဘဝကြောင့်ဥပါဒံကြောင့်ဘဝဖြစ်ပုံကိုသင်သိရလားသိပါတယ်ရှင်ပြပါဆက်ပြီးတဲ့ပရိသတ်ဘဝတရားတွေအကုန်လုံးဒါတွေကဘုန်းကြီးတို့နောင်မှပဲဟောတော့မယ်လောလောဆယ်တော့တော်တော်များများတချို့ကတရားနာဖို့တဏှာကြောင့်ဥပါဒံဖြစ်ပုံသင်သိလားသိပါတယ်ရှင်ပြပါ တဏှာပိစဥပါဒနာဝေနာပိစတဏှာဝေနာကြောင့်တဏှာဖြစ်ပုံသိသိလားသိပါတယ်ရှင်ပြအောင်ပြီးတော့ဖတ်တပိစဝေဒနာဖတ်တာကြောင့်ဝိညာဉ်ဖြစ်ပုံသင်သိလားသိပါတယ်ရှင်မြောင်းတာလာနာပစ္စဖတ်တော့တာလာနာကြောင့်ဖတ်တာဖြစ်ပုံသင်သိလားသိပါတယ်ရှင်မြောင်းပြီးတော့နာမရူပပစ္စယတာလာယရဏနာယုတ်ကြောင့်တာလာနာဖြစ်ပုံဝိညာဏပစ္စယနာမရူပဝိညာဉ်ကြောင့်နာယုတ်ဖြစ်ပုံ သင်္ခါရပစ္စယဝိညာဏဝိညာဉ်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံဝိဇ္ဇာပစ္စယသင်္ခါရဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံဒါလေးတွေပေါ့ပေါ့ပရိစ္ဆာသူကအကြောင်းကျိုးဖြစ်ပုံလေးတွေဆက်မေးတာမမသိပါဘူးဗျာသိပါတယ်ဗျာဒီတိုင်းပဲဆက်လျှောက်တာမြင်ပါမြင်ပါတယ်ရှင်ဗျာပေါ့ဒါဖြစ်ပုံဟောတယ်အကြောင်းကျိုးဖြစ်ပုံနောက်အကြောင်းကျိုးဆက်ပုံကိုဒီတိုင်းပဲပြန်မေးတယ်သူဒီမှာတဲ့ ပရိသန်နေချုပ်ခြင်းကြောင့်ပရိသန်နေမหนีတော့ဘူးဆိုရင်ဇရာမဏရဖြစ်ပါမလားသုံးဖို့အိုတာတို့တေတာတို့ဖြစ်ပါမလားချုပ်သွားတယ်မဟုတ်လားအဲ့ဒါသိမြင်သလားလို့မေးတာဇာတိချုပ်ခြင်းကြောင့်သရမဏချုပ်ယူသိမြင်သလားပရိသန်နေမနေတော့ဘူးဆိုရင်ဘုန်းကြီးတို့အိုးစရာအကြောင်းမရှိဘူးရသေစရာအကြောင်းလည်းမရှိဘူးဒါမေးတာဒါမြင်လားဆိုမြင်ပါတယ်ရှင်ပြားလို့လျှောက်တာ ခုနဖြစ်ပုံတိုင်းချုပ်ပုံလည်းအဲ့ဒီအတိုင်းပဲမေးတယ်ဒါပရိစ္ဆသမုပ္ပါမေးတယ်ပရိစ္ဆသမုပ္ပါဖြစ်ပုံ ချုပ်ပုံမေးသွားတယ်ဖြစ်ကြောင်းချုပ်ကြောင်းပေါ့ပြီးတော့မှဗာဆက်ဟောလဲဆိုတော့သူဒီမှာအဲ့ဒီလိုသိဉာဏ်နဲ့မှသင်သိတယ်ဉာဏ်နဲ့မှသိဉာဏ်နဲ့မှသိမြင်ပြီးတော့သိနေတဲ့သင်မှာဣတိဝိဒ စောစောကယဟန္တာရှင်ပြတဲ့သူမေးသူတို့အဋ္ဌိဝိရဘိညင်သူမေးတဲ့အတိုင်းပဲပြန်မေးတယ်တကူမျိုးမျိုးဖန်ဆင်းနိုင်တဲ့အဋ္ဌိဝိရဉာဏ်ကိုတင့်မှာရသလားတပည့်တော်မရပါရှင်ပြဆက်မိတဲ့ဒေဝဆက်ကိုဘိညင်အဝေးနီးအကြီးသေးကိုမြင်နိုင်တဲ့ဉာဏ်ရလားမရပါရှင်ပြဒေဝသောတာဝေးနီးကိုကြားနိုင်တဲ့ဒေဝသောတာပရာဒေဝသောတာဘိညင်ပရာစိတ်တော်ဝိဇာနနာဉာဏ်တို့သူကစိတ်ကိုသိနိုင်တဲ့ဉာဏ် ပုဝေနိဗ္ဗာန်နုတိပင်ညင်ဆိုတော့ဘဝတွေဆက်ဆက်ပြီးခဲ့တဲ့ဘဝတွေဆက်ဆက်ကိုပြန်မြင်နေတဲ့ဉာဏ်တွေတခုတခုမေးတယ်ဒိဗ္ဗစကုပင်ညင်ရလားသောတာဒိဗ္ဗသောတာပင်ညင်ရခဲ့လားရလားပရစိတ်ဝိဇာရဏပင်ညင်ရောရလားပုဝေနိဗ္ဗာန်နုတိပင်ညင်ရောရလားမရပါရှင်ဗျာမရပါရှင်ဗျာအကုန်ဖြေတယ်နောက်ဇန်နေဆက်မေးတယ်သူမေးတဲ့တိုင်မေးတော့ရူပဇာအရူပဇာနေရောရလားမေးမရပါရှင်ဗျာ အဲ့မှာဘုရားက သူ့ဟာသူ့ကိုသိတော်ဘာပြောလိုက်လဲဆိုကဲသူဒီမှာသင်ဟာအဘိညာဉ်နဲ့လည်းမရဘူးဇံလည်းမရပါပဲလေနဲ့ခုနကဇာတိကြောင်းကြောင်းပရိသန်နေနေခြင်းကြောင်းကြောင်းသရဝဏဖြစ်တဲ့စသဖြင့်ဉာဏ်နဲ့သိမြင်တယ်လို့သင်ဖြေခဲ့တယ်ဒါဘာကြောင့်ဖြေနိုင်တယ်လဲလို့မေးတာဆိုလိုတာကဒီမေးခွန်းညာနည်းနည်းလေးဟိုတော်ဝိုက်မေးတဲ့မေးခွန်းလို့ဖြစ်တာပေါ့လေ သင်ဟာခုနဇန်လည်းမရဘူးဘိညာဉ်လည်းမရဘူးမရဘဲနဲ့ဒီဒီသောရဟနာဖြစ်သွားတဲ့ချိန်မှာကြောင်းကျိုးတရားတွေကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့တရားတွေကြောင်းကျိုးဆက်ဆက်ချုပ်နေတဲ့တရားတွေကိုဉာဏ်နဲ့မြင်တယ်လို့သိတယ်လို့သင်ဖြေခဲ့တယ်ဘာကြောင့်ဖြေနိုင်တယ်လဲဒါပြောအဲတော့စောစောမင်းကပြောကျင်တာမိကြတာဘာလဲဆိုတော့သူဒီမှာစောစောကရဟနာရှင်မြတ်တွေလိုက်မေးတယ်လေ ယဟနာရှင်မြတ်တွေလိုက်မိတဲ့ခါကျတော့ယဟနာရှင်မြတ်တွေကဇံမရပဲနဲ့ယဟနာဖြစ်ခဲ့တာဟုတ်တောက်သူလက်မခံနိုင်အခု သူကိုယ်တိုင်လည်းဒီတိုင်းပဲဘာဇံမမရပဲနဲ့ဒီယုံ nant တရားကြီးရဲ့ခန္ဓာ၅ပါးဥပါဒခန္ဓာ၅ပါးရဲ့ချုပ်ပြောယုံ nant တရားပေါ့လေခါလာ၃ပါးအနေနဲ့လည်းရှုနိုင်တယ်ပိစ္ဆဒဗိဒ္ဓအနေနဲ့ရှုနိုင်တယ် မမြဲဆင်းရဲတာကိုသိသွားမယ်အနတ္တသဘောမမြဲဆင်းရဲအနတ္တသဘောသိမယ်သုံးဖို့တဏှာကွာထိဋ္ဌိမာနကွာပြီးတော့သိသွားမယ်အဲ့လိုနဲ့ဉာဏ်ဖြစ်သွားတာမြတ်စွာဘုရားဗာပြောလဲသင်ဟာဇံသမารိဇံပင်ခြင်းမရဘဲနဲ့ဝိပဿနာတက်တဲ့ရှုတဲ့ဖြင့်ယဟနာဖြစ်တယ်လို့ပဲသင်ဆောင်းကလိုက်မိတယ်ယဟနာရှင်မြတ်ဒီကလည်းပဲဘာဇံမဘာဝိပင်ခြင်းမမဖြစ်ဖဲမရဘဲနဲ့ ကိလေသာကုံသွားတဲ့ဒုက္ခဝိပဿကယန္တာလို့ဒီခါလေးလေးရှာမှာသုံးတယ်ကိလေသာတက်တက်ခန်းခြောက်သွားတော့ကုံသွားတဲ့သဘောမျိုးဒါကိုဆောင်းပြီးမှတခါတခါပညာဝိမု ക്ത ယန္တာလို့လည်းသုံးတယ်ပညာဝိမု ക്ത ယန္တာဆိုတာဉာဏ်နဲ့ကိလေသာတွေကိုလွတ်မြောက်သွားတဲ့သဘောကိုပြောပါတယ်သင်ဟာဘိညာဇံမရဘဲနဲ့ဝိပဿနာတက်တက်ပြီးယန္တာဖြစ်တယ်လို့ပဲသင်မေးခဲ့တဲ့ယန္ပုဂ္ဂိုလ်တွေလည်းပဲ ဒီလိုဇံပင်ကြီးမရဘဲနဲ့ကိလေသာကုံသွားတယ်ကိလေသာတက်တက်ကုံသွားတယ်သုဘတကဒုက္ခဝိပတကယဟန္တာဘုမဟုတ်ပညာဝိမု ക്ത ပုံကိုယ်တွေပဲလို့သိစေလိုတဲ့အတွက်ဘုရားရှာနောက်ဆုံးမေးကိုမေးလိုက်တာအဲတော့သူကလည်းသိသွားပြီသိသွားတဲ့နောက်ပိုင်းမှာတကယ်တမ်းကျတော့ဒီသူတိမာကဘုန်းကြီးတို့ဒီဒါနာဝင်လာတဲ့အကြောင်းရင်းကိုအစာဝေဘုန်းကြီးပြောခဲ့တယ် ဖရာရဲ့တရားတွေကိုခိုးပြီးတော့သူတို့တရားလုပ်ဖို့လာတာဒါသိပြစ်ကြီးတယ်နော်ဒါကြောင့်ဘုန်းကြီးတို့ဒါသတိထားမယ်ဖရာတရားဖရာတရားတဲမယ်ဟောရမယ်ဘုန်းကြီးတို့တွေ့တွေ့ဆိုလိုတာဒါငါတရားငါသိဆိုရင်တော့ဟောလို့မရဘူးဒါပဲတော့ကလာတယ်ဘယ်မှာဘယ်မှာပါတယ်ဒါပြောရမယ်အခုသူဒီမှာအဲ့လိုလုပ်ခဲ့တယ်အဲ့ဒီရွယ်ချက်နဲ့ဒါပေမဲ့လို့သူကတော့ပါရမီတူရှိတဲ့ပုံကိုကြတော့ရဟနာဖြစ်သွားတယ်ရဟနာဖြစ်သွားပြီသူသူက မဟာယာတွေပရိယေတွေမရှိတော့ဘူးလေအဲကြောင့်သူရည်ရွယ်တဲ့လာတဲ့အကြောင်းအရာတွေကိုဖွင့်အောင်ဝန်ခံလျှောက်ထားပါတယ်ခွင့်လို့ပေးဖို့ရနော်။ဘာဖြစ်လို့လဲသူဒီမှာရဟန်းကမြတ်စွာဘုရားသာနာပေါင်းဝင်လာတာပါလေ။ဖရာတရားတွေခိုးဖို့လာခိုးလို့တဲ့စိတ်နဲ့ရဟန်းပြုခဲ့တာ။အဲ့ဒါတွေသူကဒီပြစ်တွေကိုဝန်ချခွင့်လို့ပေးပဲရှ िख ိုးတောင်းပါမှာ။တပည့်တော်ဗျာတဲ့ဒီ တာနာဘောင်ဝင်လာတာဘုရားရဲ့မြတ်စွာဘုရားတရားတွေခိုးယူဖို့လာခဲ့တာပါဘုရားဒါကြောင့်တပီတော့အပြစ်တွေမှားတဲ့အပြစ်တွေကိုတပီတော့အပြစ်မှန်းလည်းသိပါတယ်ဘုရားဝင်လဲဝင်ခတ်ပါဘုရားဝန်ခံလျှောက်ထားတယ်ပေါ့ဒါတွေကိုလည်းပြုပြင်ပါမယ်ဆိုဒါကိုလျှောက်ထားတာဒီတော့မြတ်စွာဘုရားဗာမိတ်လိုက်လဲဆိုတရားတော်များခိုးယူလာတဲ့ခိုးယူလို့လဲစိတ်နဲ့ရဟန်းပြုတဲ့ပုဂ္ဂိုလ်ဟာ ခေါင်းဖြတ်ပြီးအသက်ခံရတဲ့တခိုးတဲ့ပင်ကြီးတဲ့ကြီးမားသောဆင်းရဲဒုက္ခခံစားတတ်တယ်။တချို့ပြင်းမှုကျူးလွန်တဲ့ပုဂ္ဂိုလ်ကြလေအရင်တုန်းကပေါ့ဗျာ သူခေါင်းဖြတ်တတ်စိလို့အမိန့်ချလိုက်တယ်။အဲလိုခေါင်းဖြတ်တတ်ခံတဲ့ပုဂ္ဂိုလ်တွေပို့ပြီးတော့ကိုယ်ဆင်းရဲစိတ်ဆင်းရဲခံစားတတ်တယ်။ဒါပေမဲ့ဒါပေမဲ့လို့တဲ့ကိုယ်အပြစ်ကိုအပြစ်လို့မြင်မယ် တရားပြောရင်တော့ကိုအမှားကိုအမှားမှန်သိရမယ်မှန်မှန်သိတဲ့အတိုင်းဝန်ခံနိုင်ရမယ်ဝန်ခံတဲ့အတိုင်းဝန်ခံနေဆိုခုနကရှ िख ိုးကြောတောင်းမှနော်ဝန်ခံတဲ့အတိုင်းနောင်လည်းမဖြစ်တော့မဖြစ်အောင် ပြုပြင်နိုင်ရမယ်အဲ့ဒီလိုပုံကုမျိုးဆိုရင်တဲ့နော်နောင်ကမဖြစ်အောင်စောင့်စည်းတဲ့အတွက်အရိယသူတော်ကောင်းတွေရဲ့အဆုံးအမမှာတော့ကြီးပွားချမ်းသာကြောင်း တရားဖြစ်တယ်လို့ဒီလိုမိတ်တော့ဒါဘုန်းကြီးဘာပြောချင်တာလဲဆိုခုဘုန်းကြီးတို့တွေဒီဘယ်သူမှဆို အမားဆိုတာဖြစ်တတ်ပါအဲ့ဒီအမားဖြစ်လာရင်ဘုန်းကြီးတို့ကရိုးသားတဲ့ဖြောင့်မတ်တဲ့ပုံကောင်များဟာအမားကိုအမှန်မှန်သိရမယ်တချို့ကြမားကိုမှားမှမသိဘူးဗျပြီးတော့ဝန်မခံဘူးအာဒါစေတနာနဲ့ကျွန်တော်ပြောမိသွားတာပါဒီလိုစေတနာနဲ့ဖုံးပြလိုက်တပတ်ကအမှားကအမှားအတိုင်း ဝန်ခံစေခြင်းတာသူကအမှားလည်းမကောင်းဒါမျိုးတွေပေါ့မိဘတွေကသားသမီးတွေဆုံးမတဲ့ကအမှားသွားတွေရှိတယ်ဟာမိဘစိန်နာနဲ့ပြောတာဒါမျိုးဖုံးကွယ်လို့မျိုးမှားတာမှားတာပဲဘုန်းကြီးတို့ဆရာသမားတွေလည်းဒီတိုင်းပဲကိုယ့်ရဲ့တပည့်သားမီးတွေဆုံးမတဲ့ကမှားသွားရင်မှန်မှန်သိရမယ်မှန်မှန်သိရင်ပြီးတော့ကပါလေအေးကွာငါတို့မှားသွားတယ် ဒါဝန်ခံရတဲ့တတ္တိရှိရမှာပေါ့ဝန်ခံပြီးနောက်နောက်ဒါမျိုးမဖြစ်အောင်ကိုယ်ကကြိုးစားဒါလေးကိုဘုန်းကြီးတွေထားစေချင်တယ်အဲ့တော့ဒီတရားတွေကိုပြန်သုံးသပ်မယ်နော်ခုနကဘုန်းကြီးတို့ဒီရှင်သူတိမာဟောတဲ့တရားတွေကိုနည်းနည်းပြန်သုံးသပ်ကြည့်မယ်ရှင်သူတိမာ ဟောတဲ့တရားတွေကဘာလဲဆိုတော့သူကခန္ဓာ၅ပါး ဥပါဒနာခန္ဓာ၅ပါးကိုဝိပဿနာ ရှုတဲ့အခါဒီလိုရှုရတော့ဘုန်းကြီးတို့ခုနနိဗ္ဗာန်သွားတဲ့လမ်းစဉ်ဆိုပြီးတော့ဉာဏ်စဉ်16ပါးထိုးပြခဲ့တယ်ပေါ့အဲ့ဒီဉာဏ်စဉ်16ပါးထိုးပြတဲ့နေရာမှာဘာတွေ့လောက်ရမလဲဆိုဝိသုဒ္ဓိက9မျိုးရှိတာပေါ့နော်ဘုရားတို့ခေါင်းစည်းပေးထားတာကဒီဘက်မှာသင်ဖို့ခေါင်းစည်းလေးပေးထားရှိတယ်အဲ့ဒီခေါင်းစည်းလေးကဘာလဲဆိုတော့ ဉာဏ်စဉ်16ပါးအဲ့ဒါမှဖြစ်ကြောင်းတရားနဲ့ဖြစ်မှုသဘောပြည့်ကြောင်းတရားနဲ့ပြည့်မှုသဘောပြီးတော့ဝိသုဒ္ဓိ9ပါးနဲ့ဉာဏ်စဉ်16ပါးဒီလိုပြောတာပြီးတော့အဲ့ဒီဇေယျလေးကြည့်မယ်နော်ခွေရှင်ဇေယျလေးထိုးပြခုနကကြည့်တယ်ဟာလေးကြည့်အဲ့မှာ အောက်ကစာကြည့်မယ်နော်ပရမဇုံဘုန်းကြီးတို့ဝိသုဒ္ဓိ9ပါးရှိတယ် ဝိသုဒ္ဓိ9ပါးကသီလဝိသုဒ္ဓိနော်သီလဝိသုဒ္ဓိကိုခြေကဒီရဟန်းဆိုရဟန်းသီလရှင်ဆိုရှင်သီလပေါ့ရဟန်းကတော့ရဟန်းသီလတွေအများကြီးရှိတော့သီလရှင်သီလရှင်သီလပေါ့နော်လူဆိုလူသီလ၅ပါး၈ပါးအနည်းဆုံးတော့စောက်တည်ရတော့သီလမဲ့ခင်ပေါ့သီလမဲ့ခင်ဆိုတာကတော့တမ္မာဝါစာတမ္မာကမ္မနာတမ္မာဇီဝပေါ့ဒီမဲ့ခင်၃ပါးခေါ်ပါတယ်သီလပြည့်စုံလို့သီလဝိတ္တု နော်သီလမဲ့ကဲဒီကတော့သီလဆိုကိုကိုနှုတ်နဲ့ကိုနဲ့နှုတ်ဆင်ကြအောင်မကျူးလို့မြည်အောင်ထိမ့်ထားတဲ့ဘောဒါသီလဝိသုဒ္ဓိကောသီလဝိသုဒ္ဓိဖြစ်မှသီလစင်ကြဲနေမှစိတ်တဝိသုဒ္ဓိလုပ်ငန်းလုပ်လို့ရတယ်စိတ်တဝိသုဒ္ဓိလုပ်ငန်းလုပ်တဲ့အခါမှာစိတ်တဝိသုဒ္ဓိနောက်မှာကြည်လိုက်ပေါ့ဘုန်းကြီးတို့ကာနုဝဒနာတတိပဋ္ဌာန်မှာဘုရားက14မျိုးဟောခဲ့တယ်14မျိုးမှာက နံပါတ်1ကအာနာပါနဝင်လေထွက်လေဟောတယ်ပြီးတော့ဣရိယာပဒပါပါဣရိယာပုတ်၄ပါးရှုမှတ်တဲ့ဤသံစဉ္ညာပါပါအသေးစိတ်မူရရှုမှတ်တဲ့ဤသုံးနောက်ပရိကူလမနတိကာရပါပါအသက်ထင်ရှားရှိတဲ့ခန္ဓာကိုယ်ကြီးကို32ပုံပုံရှုတယ်နံပါတ်5ကဓာတ်ကြီး၄ပါးရှုမှတ်တဲ့ဤပေါ့ပြီးတော့6ကနေပြီးတော့14ထီအောင်က သေသွားတဲ့လောင်းကောင်ပုတ်ကြီးကိုကိုမျိုးရှုခိုင်းတယ်အဲ့ဒီထဲမှာတကယ်တမ်းကျရွေးနိုင်တာရှေးတုန်းကဆိုရင်တော့ဒီအတုပကမ္မတာနဲ့ရှုပြီးတော့ရဟနာဖြစ်တာလည်းတွေ့မယ်ဘုန်းကြီးအဲ့ဒီရှင်အတုပသေအတုပတွေကြာမှဘုန်းကြီးပြောပါမယ်နော်ရှေးတုန်းကကြတော့အာနာပါနလည်းရွေးချယ်ခွင့်ရှိတယ်အာနာပါနရွေးချယ်ရင်အာနာပါနတူဣရိယာပုတ်၄ပါးတမ္ပဇညာပါပါအသေးစိတ်မူရရှုမှတ်တဲ့ဒီလိုရှုနိုင်တယ် နောက်ဓကမထံဓကမထံရွေးရင်လည်းဓာကြီး၄ပါးရှုနိုင်တယ်ပြီးတော့ဣရိယာပုတ်၄ပါးပြီးတဲ့အခါကျတော့သံပဇိညာအသေးစိတ်မူရရှုနိုင်တယ်ဟိုးဘက်ကဘုရားလက်ထက်ကကြတော့ရှင်အတုပတေယတုပအတုပကမ္မထံကိုလည်းရွေးနိုင်တယ်အတုပကမ္မထံရှုမှတ်တဲ့အခါကျရင်ရှင်အတုပလည်းရှိတယ်တေယတုပရှိတယ်တေယတုပမှာလည်းရှင်အတုပရှုရင်လည်းဒီတရားပဲ ဣရိယာပုတ်၄ပါးလုံးရှုမှတ်နိုင်တယ်အသေးစိတ်မူရာရှုနိုင်တယ်အသေးစိတ်မူရာရှုမှတ်မယ်ဆိုရင်လည်းဒါပဲနော်တေအာတုပရှုမှတ်မယ်ဆိုရင်လည်းပဲအဲ့ဒီမှာလည်းဣရိယာပုတ်၄ပါးမှာလည်းရှုမှတ်နိုင်တယ်အသေးစိတ်မူရာလည်းရှုမှတ်ဒီလိုမှဒါပဲဒီဘုန်းကြီးတို့အခုတော်တော်များများရှုမှတ်နေတဲ့ကမ္မဋ္ဌာန်းအခြေအနေကြည့်ဘုန်းကြီးဒီမှာတော့အာနာပါနနဲ့ဓာတ်ကမ္မဋ္ဌာန်းတစ်ခု ခုနကာနုဝဒနာတတိပိဒ14မျိုးတွေကအာနာပါနရှုမှတ်မှာမလားဓကမနာရှုမှတ်မလားကြိုက်ရရွေးနိုင်တယ်လို့ပြောတယ်တကယ်တကယ်ရွေးခွင့်ရှိတာတော့သုံးခုတည်းရွေးလို့ရတယ်အတုပထီအောင်ရွေးလို့ရဒီမှာတော့အတုပတော့ဘုန်းကြီးတို့အစားထိုးအနေနဲ့ပဲပြောတော်မှာမို့အဲ့ဒါမပြောတော့နော်ကိုကြိုက်တာရွေးလို့ရတယ်အခုဘုန်းကြီးပြောပြီးတော့အာနာပါနပဲရှိသေးတယ်အာနာပါနရှုမယ်ရှုတဲ့အခါကျစိတ်တဝိသုဒ္ဓိဖြစ်အောင်ရှုရမယ်နော် ဓကမ္မဋရှုတယ်စိတ်တဝိသုဒ္ဓိဖြစ်အောင် ရှုရမယ်စိတ်တဝိသုဒ္ဓိဆိုတာဘာလဲဆိုသမာဓိမဂ်ကင်၃ပါးပေါ့သမာဓိမဂ်ကင်၃ပါးနဲ့လှုပ်လို့ရတယ်အာနာပါနရှုမယ်ရှုတဲ့အခါမှာဇံရောက်အောင်ရှုမယ်ဆိုရင်တော့ခဏိကသမာဓိဥပ္ပစာရသမာဓိအပ္ပနာသမာဓိအဲ့ဒီလို သမာဓိ၃မျိုးရအောင်ရှုရတယ်အဲ့ဒီကြမှာစိတ်တဝိသုဒ္ဓိဖြစ်တယ် ဝိပဿနာဇံမရပဲနဲ့သွားခြင်းနဲ့ဆိုရင်တော့ခဏိကသမารိရအောင်ရှုရအဲ့ဒါစိတ်တော်ဝိတ္တိဖြစ်တယ်စိတ်ကြည်လင်တန့်ရှင်းသွားတယ်ပေါ့ဗျာအဲ့လောက်ဖြစ်အောင်ရှုရမယ်လို့ဆိုလိုတယ်ဘလောက်ကြည်လင်တန့်ရှင်းရမလဲစိတ်ထဲမှာဇံတရားတွေရှုနေနိဝေနပေါ့နော်ဘုန်းကြီးတို့နေရာပြောပြီးကာမေဆန္ဒနိဝေနအပြောအာယုန်တွေဌိနာမီရနိဝေနအချင်းခံမြင်မှုတွေပြောရမယ်ဩရိဇဂုတ်ကုဆအဲဗျာပါဒစိတ်ဆုစိတ်ပြကလေးစားအခြေခံတဲ့ဗျာပါဒတွေ ဩဒိစာကိုကိုစားစိတ်နဲ့မစိတ်နာအောင်နဲ့မကဘဲနဲ့လွင့်နေတာတွေပူပန်နေတာတွေဒါတွေကင်းတော်ရှုရမယ်အဲ့ကြမှာစိတ်ကကြည်လင်တန့်ရှင်းလာမယ်လုံးမဝိပဿနာရှုတဲ့ပုဂ္ဂိုလ်များကြကိလေသာတွေနဲ့ကင်းတော်ရှုရလောဘဒေါသမောဟမာမနာဒီစိတ်တွေကနေကင်းတော်ရှုရကင်းတော်ဆိုဒီမစိတ်နာအောင်နဲ့ကပ်ကပ်နေရပါလားခဏိကသမားတွေဆိုတာ တခြင်းငါလေးနဲ့မကဘူးနော်ခဏိကဆိုတော့ကြားကများမြင်ကများလဲခဏိကဆိုတော့ဒါဘုန်းကြီးပြောခဲ့ပါဒီလောက်နဲ့ဒီနိဝေနတွေကိလေသာတွေမကင်းဘူးဗျတဏှာဤတိုင်းတဏှာလုံးကနေမှာနှစ်နာရီတိုင်းနှစ်နာရီလုံးကမှဒီဟာတွေကကင်းနေတယ်၊ကွာနေတယ်အဲ့ကြမှာစိတ်ကကြည်နေတာစိတ်ကြည်နေတာကိုယ့်ကိုသိတယ်ဗျမှတော့ကစိတ်ကငြိမ်ပြီးတော့တိတ်စိတ်ငြိမ်သက်ပြီးတော့မှတ်လို့ကောင်းတာဒီနေ့မှတ်လို့ကောင်းတာဆရာတော်အစဉ်ပြေလိုက်တာဆရာတော်ဒီလိုဖြစ်လာတာအဲ့ဒီမျိုးဖြစ်ရမယ်နော် အဲ့လိုမျိုးဖြစ်ဖို့ဆိုရင်တမာရီမဂ်ကင်၃ပါးနဲ့လှုပ်လှုပ်တယ်တမာရီမဂ်ကင်၃ပါးပါလေတတိတမဝီရိယတမာရီဒီပတ်စိတ်နာအောင်လေးကိုကတ်တော်အောင်လုပ်မယ်ဒါကြောင့်မို့လေဒီဆရာတော်ဘုရားကြီးကဒီလေလေးပေါ်မှာတတိကမြဲအောင်လုပ်ရမယ်ဒါတတိတတိဆိုအောင်းမိတာမှတ်ရတာတတိမြဲရပထမလေးပေါ်မှာတတိကတ်နေအောင်လုပ်ဓကမ္မဓမ္မမယ်ဆိုဓကရမကမ္မဓမ္မတတိကတ်နေအောင်မြဲနေအောင်လုပ်တတိမြဲရပထမပေါ့ အာနာပါနကြဒုမာတို့ရှိသည်တတိမြဲလိုက်ဒီလေးဟာအတူလားရှိလားသိလားလေတတိမြဲအောင်ဘာလို့ရမလဲဆိုဝီရိယလိုဟာကြောက်ကြဆိုင်ပြဒီအာယုံကမလွတ်တမ်းရအောင် လုပ်မယ်ကာယကဝီရိယလိုခါလေကိုယ်ကလည်းဒီလိုမမထားမမထားမှရိုးကြောတွေကတကုနဲ့တကုမထပ်ပြီးမညတ်တော့ဝင်လေထွက်လေရလဲဖြောင်းဖြောင်းတန်တန်ဆိုမှတ်လို့ခေါင်းနဲ့ကြာကြာမှတ်နိုင်တယ်ဒီလို ဝင်လေထွက်လေရလည်းအဆင်မပြေဘူး။နော်အယိုးအစ်စ်တရားလည်းကုန်းကွာနေတော့အကြောတွေညပြီးတော့နာတတ်တယ်။ဒါကြောင့်ခါမမထာဒါကိုဝိရိယလို့ခေါ်တယ်။အာယုန်နဲ့မဆိတ်လေးကတ်တော့တတိလေးမြဲတော့တမဝိုင်မှာကြောင်းကြဆိုင်ပြန်။ကိုယ်ကလည်းတင်းတင်းချင်းချင်းလှုပ်ဖို့လိုသလိုစိတ်ကလည်းတင်းတင်းချင်းမလှုပ်ဖို့လိုတယ်။တင်းတင်းလှုပ်ရင်လှုပ်ရင်လည်းဒီ တတိလေးကဒီအိုင်မှာကတ်သွားပြီတဏှာကြီးလုံးကတ်တာနှစ်နာရီလုံးကတ်သွားပြီအဲ့ဒါတမာရီမကခေါ်တယ်တမာရီဧကကအာယုန်တစ်ခုတည်းကိုစက်ကြသွားတာတမာရီကိုတစ်ခါတစ်ခါမှာဖရာကဧကကရာလို့လည်းသုံးတယ်ဧကကတိအကကအာယုန်တခုသောအာယုံမှာကတ်ထားတဲ့သဘောမျိုးကတ်တော်အောင်လုပ်တဲ့သဘောမျိုးတဏှာထိုင်တဏှာလုံးနှစ်နာရီတိုင်းနှစ်နာရီလုံးအဲ့လိုကတ်သွားရင် ဘုန်းကြီးပြောတဲ့ခုနနိဝရဏပိတ်ပင်တာစီတတ်တဲ့ဓာတ်ရပြောတော့လောဘဒေါသထိနာမိတ်တဥဒိစ္စကောကုစာဆိုဒါလေးပါပဲလောကာမဆိုလောဘဆိုအပြောအောင်နေနှစ်သက်သဘောကြတာဒေါသဆိုတာဒီရတာမလို့မလို့တာများတွေကဒေါသဖြစ်တာထိနာမိတာအိချိနာငံမိတာတွေဖြစ်တာဥဒိစ္စကောကုစာစိတ်တွေပြန့်လွင်တာတွေနောင်ရတပံဘုရားဝိသိကိစ္စ တန်တရားတွေဖြစ်တာပေါ့လေဒါတွေကကင်းသွားတယ်ကင်းသွားတာကိုစိတ်တဝိတ္တုစိတ်စင်ကြယ်တယ်လို့ပြောတယ်နော်စိတ်တဝိတ္တုဖြစ်ဖို့ကသွားရီမက်ခင်သုံးပါးနဲ့လှုပ်လို့ရတယ်နော်တမာရီမက်ခင်သုံးပါးနဲ့ဘယ်ဟာလှုပ်ရမလဲအာနာပါနလှုပ်နိုင်တယ်ဓကမတာရှုကြရာယူဒါကြောင့်ဘုန်းကြီးမှာရေးရေးထားနော်အာနာပါနနဲ့ဓကမတာနှစ်ခုလို့တွင်တစ်ခုကိုရွေးချက်ပါဒါကဘုန်းကြီးတို့ကာယ ानु ပဒနာတတိယ14ပါးတဲ့ကကာယ ानु ပဒနာတတိပဒ14ပါးတဲ့က ရွေးချယ်နိုင်တာပြောတယ်နော် ခုနပြောခဲ့ပြီရှေးရှေးတုန်းကရဟန်းတော်များဆိုရင်အတုပပါရွေးတာတွေ့တယ်အတုပရှင်အတုပတေအတုပကြာရရွေးနိုင်တယ်နော်အဲ့လိုမှတ်ထားမယ်နော်ပြီးတဲ့အခါကျတော့စိတ်တော်ဝိသုဒ္ဓိပြီးတော့အောက်ကဆက်ကြည့်မယ်နော်စိတ်တော်အပေါ်တက်တက်သွားတော့ဗောဗျာသီလစင်ကြယ်မှာစိတ်တော်ဝိသုဒ္ဓိစိတ်စင်ကြယ်တန်ရှင်းမယ်စိတ်စင်ကြယ်တန်ရှင်းလာပြီဆိုလို့ရင်ဒီမတ်စိန်တော်နဲ့ကတ်သွားပြီမြဲသွားပြီဆိုရင် ဝိပဿနာပိုင်းမှာခုကပြောတော့မှာနော်အဲစင်ကြယ်တန်ရှင်းပြီးမြဲသွားပြီဆိုရင်ဒီထဲမှာအာနာပါနာ ရှုတဲ့အခါမှာရုပ်တဘာဝအာနာပါနာပဲရှုယူဓာကမ္မတာပဲရှုယူဝိပဿနာပိုင်းကျတော့ယုံနံသုံးဖို့ဥပါဒနဲ့ခန္ဓာ၅ပါးကိုမြင်အောင်ရှုရတာဟုတ်ဒီလိုရှုရတဲ့အခါကျတော့ယူဘက်ခန္ဓာကိုရှုရင်ယောကမတံဝိညာဉ်ခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာရှုရင်နာကမတံ ရုပ်ကမ္မတာနာကမ္မတာနှမျိုးရှိတယ်ရုပ်ကိုရှုရင်ဘာထင်ရှားလဲဓာတ်တရားပိုထင်ရှားတယ်ဒါကြောင့်မို့ဝိပဿနာရှုတဲ့ခါဒီဝင်လေထွက်လေတွေထိတဲ့နေရာပူတာအေးတာတို့မာတာပြောတာတင်းတာတို့တွေ့တာဒါဓာတ်တွေပြောင်းသွားတယ်ဝိပဿနာရှုတဲ့ခါကျဓာတ်သဘောတဘာဝတွေမြင်လွယ်တယ်ဒါကြောင့်မို့ဗာမိတ်လေဆိုတော့သာဝေကျမ်းဂန်များမှာ ရုပ်ကိုရှုရင်ဓာတ်ကိုရှုတာပုံထင်ရှားဥပါဒနဲ့ရုပ်တရားသိမထင်ရှားဘူးဓာတ်ကြီးလေးပါထင်ရှားတယ်ဇံမရခဲ့ရင်ပေါ့လေဇံရတယ်ဒါပုံထင်ရှားပါဓာတ်ကိုမြင်အောင်ရှုရမယ်ဓာတ်ကိုမြင်မှအရှိတရားပရမတ္ထတရားတွေမြင်မယ်အရှိတရားတွေပရမတ္ထတရားတွေမြင်မှဒီဟာတွေကိုနေသဒုက္ခအနတ္တရှုမှဝိပဿနာလို့ခေါ်တယ်အဲတော့ဒီကနေစပြီးတော့ဘာသွားတော့မလဲဆိုတော့ ဝိပဿနာရှုတော့မယ်ဆိုခုနစကားပြန်ပြောမယ်နံပါတ်1ကသဘာဝလက္ခဏာမြင်အောင်ရှုရုပ်ဆိုရုပ်သဘာဝမြင်အောင်ရှုနာမ်ဆိုနာမ်သဘာဝမြင်အောင်ရှုအဲ့ဒီလိုရုပ်သဘာဝနဲ့နာမ်သဘာဝတွေကွဲကွဲပြားပြားမြင်တာကိုနာမရူပပိစေတာဉာဏ်ဉာဏ်နဲ့တကယ်သိပါတယ်ဟာဒါယုတ်တရားပဲဒါနန္တရားပဲဒါယုတ်သဘာဝတွေဒါနန္တဝါငါတို့ကယောက်ျားမိန်းမအကုန်ပြောက်သွားတယ်ယုတ်သဘာဝတက်တဲ့နန္တဘာဝတက်တဲ့ဉာဏ်နဲ့မြင်လာဒါနာမရူပပိစေတာဉာဏ် အဲ့ဒီရုပ်တဘာဝနာမ်တဘာဝတွေမြင်လာရင်ငါသူတော်ယောက်ျားမိန်းမပျောက်တာမျိုးငါပျောက်တာမျိုးဒိဋ္ဌိဝိသုဒ္ဓိအယူစင်ကြယ်တယ်ပြောတာဒိဋ္ဌိဝိသုဒ္ဓိပရမဘုန်းကြီးတို့ထင်တာဒါဘယ်သူပဲဘယ်ဝါပဲဒါငါသားပဲငါသမီးပဲငါခန္ဓာကိုယ်ပဲဒီလိုထင်တာပေါ့ဗျာနာရရုပ်နာသဘောမမြင်ဘူးတကယ်ရုပ်ရနာရလို့မြင်ငါသူတော်ယောက်ျားမျိုးငါသားငါသမီးငါပြည်စီငါဥစ္စာအကုန်ပျောက်သွားတာ ညံ့အမြင်စင်ကြယ်သွားတော့ဒါဒိဋ္ဌိဝိတ္တုလို့ခေါ်တယ်။ဒါကြောင့်မို့တရားရှုမှတ်တဲ့အခါကျနာမရူပပရိစေတဉာဏ်ဖြစ်ဖို့အတွက်သဘာဝလက္ခဏာအပြင်မြင်အောင်ရှုသဘာဝလက္ခဏာပါလေရုပ်သဘာဝနာမ်သဘာဝမြင်အောင်ရှုတာပြောတာ။နောက်သဘာဝနှမျိုးရှိတယ်ပေါ့လေ။ပထမရုပ်သဘာဝနာမ်သဘာဝမြင်အောင်ရှုဒုတိယကကြောင်းကျိုးသဘာဝမြင်အောင်ရှုဒီရုပ်သဘာဝနာမ်သဘာဝတွေကကြောင်းကျိုးဆက်ဆက်ဖြစ်နေပါလားဒါမြင်အောင်ရှုရတော့ ကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ဘိုင်းမှာတော့တချို့ကတာမန်အကြောင်းကျိုးမြင်တယ်တချို့ကြတော့ဒီပရိသတ်သောပုပ္ပန်ဤနဲ့အကြောင်းကျိုးကအကျဉ်းမြင်တာရှိတယ်အကျယ်မြင်တာရှိတယ်တချို့ရအလဲလာတန်းစားတော့မြင်တာရှိတယ်ဟုတ်ကော6နိုင်တော့ပြည့်တယ်ဒီတော့ဒီနေ့တာမန်တော့ပထမပြောလိုက်တယ်ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ဉာဏ်ကိုမြင်အောင်ရှုရတယ်မြင်သွားလို့ရှိရင်ဟောယုံ nant တရားတွေဟာ ကြောင်းကျိုးဆက်ဆက်ဖြစ်နေတာပါလားသူကသူလိုလိုပေါ်လိုလိုပြောင်းနေအောင်ပေါ့ပဲတခုတခုကြောင်းကျိုးဆက်ဆက်ဖြစ်ဒီလိုညံနဲ့မြင်ပါတယ်ဟောသစ္စာလေးပါးအနေနဲ့မြင်မယ်ပရိစ္ဆသဘောပါအနေနဲ့မြင်မယ်ကံကြောင်းတရားအနေနဲ့မြင်မယ်သုံးဖို့ပဋ္ဌာန်းအနေနဲ့မြင်မယ်တမျိုးမျိုးပေါ့ဒီမြင်စရာအကြောင်းတွေအများကြီးပဲအဲ့လိုတမျိုးမျိုးနဲ့မြင်သွားပြီဆိုရင်ပစ္စယပရိကညာဖြစ်ပါတယ်ကြောင်းကျိုးကိုမြင်တဲ့ညာမျိုးပစ္စယပရိကညာလို့ခေါ်တယ် အကြောင်းကျိုးမြင်တာနဲ့ကြိုင်နဲ့ဘုန်းကြီးတို့ဘာသွားပြီးတော့ကင်ခာဝိတ္တနာဝိတုဒ္ဓိဆိုတာကကင်ခာယုံမာတာလုံယုံများဝိတ္တနာလုံမြောက်သွားယုံမာတွေကိုလွန်မြောက်သွားတဲ့ဝိတုဒ္ဓိဉာဏ်အမြင်စင်ကြယ်တဲ့ဉာဏ်ဖြစ်တယ်ကင်ခာဝိတ္တဝိတုဒ္ဓိဉာဏ်လို့လည်းသုံးတယ်ဝိတုဒ္ဓိလို့လည်းသုံးတယ်သူကတော့ယုံမားတယ်မကဘူးပေါ့ဗျာ ဖရာတရားပေါ်မှာယုံမှမယ်ငါတို့ကယောက်ျားမိန်းမထင်မှမှုယုံမှမှုတွေအကုန်ပြောက်သွားတယ်ဒိဋ္ဌိလည်းပါတယ်ဝိသေကိစ္စလည်းပါတယ်ပေါ့အဓိကကတော့ပစ္စပရိကညာဆိုတာကအကြောင်းကျိုးမြင်သွားရင်ကိခဝေနဝိတုဒ္ဓိယုံမှတန်စရာငါတို့ကယောက်ျားမိန်းမဆိုတဲ့အထင်မှမြင်မှတွေလည်းပြောက်သွားတော့ဒိဋ္ဌိလည်းကွာသွားတယ်ဝိသေကိစ္စလည်းကွာသွားတယ်ဒီတော့အကြောင်းကျိုးအနေနဲ့ဖြစ်တာက ကံစိဥရဟာရကြောင့်မို့ဒီရုပ်တွေဟာဖြစ်တယ်ဒီလိုလဲမြင်တတ်တယ်နော်ဒါလည်းပြဿနာမရှိဘူးဘုန်းကြီးတို့ပြန်ကြည့်လိုက်ဒီခန္ဓာကိုယ်ကိုပြုတ်လို့ထားတဲ့ကံကြောင့်ဒီခန္ဓာကိုယ်ရတာနော်အခုဘုန်းကြီးစိတ်ကြည်လားဘုန်းကြီးပြောနေတဲ့စိတ်ကြည်လို့တန်တရားထွက်လာဒါမျိုးတွေလည်းကြောင်းကျုံမြင်နိုင်တယ်ဥဒုဥဒုကပူလို့ရင်တစ်မျိုးအေးလို့ရင်လည်းတစ်မျိုးလေခန္ဓာကိုယ်ဖောက်ပြန်နေတာဒါကြီးလည်းမြင်ရတယ်အစာဟာရ စားပြီးခန္ဓာကိုယ်ကဘယ်လိုနေလဲအပြည့်နေအောင်ဆိုင်အိတ်ချင်နေမစားစရာရင်လည်းဘက်ကစားနေပြန်ဒီလိုအကြောင်းကျိုးတွေမြင်တယ်ဒါတော့ကံစိတ်ဥဒုဟာရကြောင့်မို့ဒီစိတ်တွေကပြောင်းလဲနိုင်တယ်လို့ကံကြောင့်စိတ်တွေကပြောင်းလဲနိုင်တယ်စိတ်ကြောင့်ဟုတ်လားစိတ်တစားရုပ်တွေကြောင့်စိတ်ကပြောင်းလဲနိုင်တယ်ဘုန်းကြီးတို့ကြည်လိုက်လေစိတ်တွေကြည်လင်းနေစိတ်ဒီအနန္တသာသာရာအတွက်မှာစိတ်ဆိုးနေတာတစ်မျိုးပေါ့ စေတစာယုတ်တရားမျိုးမျိုးဒီစေတစာယုတ်တွေကြောင့်ဒီစိတ်တွေလည်းဖြစ်နိုင်တယ်ဥရုကြောင့်လည်းစိတ်တွေပြောင်းလဲဖြစ်နိုင်တယ်အာရကြောင့်လည်းပြောင်းလဲဖြစ်နိုင်တယ်ဒီလိုလက်ရှိနေနေလည်းမြင်ဒီကြောင့်ကျိုးဆက်ဆက်ဖြစ်ပုံကိုဘုန်းကြီးတို့ဝိသုရိမတ်မှာ9နည်းလောက်တောင်ပြထားတယ်9မျိုးမြင်နိုင်တယ်ကြောင့်ကျိုးမြင်ပုံ9မျိုးဆိုပြတာဒါဘုန်းကြီးတို့ကြောင့်တိုက်ဆိုင်ကပြောပါ စိတ်ကြောင့်ယုတ်ကလည်းပြောင်းလဲနေတယ်နော်ခုနကံစိတ်ဥရတာကြောင့်မို့ဒီစိတ်ကပြောင်းလဲသလိုဒီစိတ်ကြောင့်မို့လဲယုတ်တွေစိတ်တွေဒါတွေကလည်းပြောင်းလဲတယ်ကြောင့်ဘယ်လိုပြောမလဲဆိုရုပ်ကြောင့်မို့နာမ်ပြောင်းလဲနေနာမ်ကြောင့်မို့လဲရုပ်တွေပြောင်းလဲနိုင်တယ်ဒါမျိုးတွေပေါ့အဲ့ဒါပြောတယ်အဲတော့ဒီကင်္ခာဝေဒနာဝိသုဒ္ဓိကို ကောက်ချက်ချရရင်တန်တရားကဒိဋ္ဌိနဲ့ဝိစာပါပဲအရင်အရင်ကနော်ဝိသေကိစ္စယုံမှန်တန်တရားရှိတာဘယ်ပေါ်မှာလဲယုတ်တရားနံတရားတွေပေါ်ယုံမှန်တန်တရားရှိငါတို့ကယောက်ျားမိန်းမအနေနဲ့မြင်နေတာယုံမှန်တန်တရားရှိတော့ဒီပေါ်မှာယုတ်တဘာဝနံတဘာဝနဲ့တတ္တမမကွယ်ကွယ်ပြပြမြင်သွားရင်ဒိဋ္ဌိကအလိုလိုကွာသွားတာပဲအဲယုံမှန်တန်တရားလိုလိုလိုပျောက်သွားတာအဲတော့ဒိဋ္ဌိနဲ့ဝိသေကိစ္စလွန်မြောက်သွားတဲ့ ဉာဏ်မြင်စင်ကြယ်မှုဟာကင်္ခရာဝေဒနာဝိတုဒ္ဓိလို့ခေါ်တယ်။ဒါကဘုန်းကြီးတို့သဘာဝလက္ခဏာမြင်အောင်ကြည့်ရတယ်။ပြီးတော့တာမင်ညာလက္ခဏာမြင်အောင်ကြည့်ရမယ်။အဲ့ဒီကြောင်းကျိုးဆက်ဆက်ဖြစ်နေယုံနံတော်ဝါတွေရဲ့အနေစာဒုက္ခအနတ္တမြင်အောင်ကြည့်တာမျိုးသမတနာဉာဏ်လို့ခေါ်တယ်။နော်ဒီနေ့ဒီလောက်နဲ့ပြီးချအောင်နော်6နာရီနဲ့9မိနစ်ရှိသွားပြီ။ီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ